မိမိတို့ရှိမှပွားများအားထုတ်နေတဲ့အမှန်တရားကိုခေတ္တဉာဏ်နာပြီးတော့ယနေ့ဟောကြားနာမယ်တရားတော်ကိုချမ်းသာတဲ့ဣရိယာပုအနေထားမျိုးဖြင့်ယုတ်သေးစွာနာကြားနိုင်ကြပါပြီသာသနာတော်တက္ကရာ2558ခုနှစ်လူတော်ဝါဟာကောဇာတက္ကရာ1385ခုနှစ် ခရစ်နှစ်2014ဇန်နဝါရီ20နဲ့30ရက်နေ့ယနေ့ဇာတာပရိနေ့ပေါ့ရွှေမင်းဝန်သာသနာရိပ်သာမှာဓမ္မတဝနာကုသိုလ်လူလာရောက်စီးပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါန တရားအလိုပေးလူမှာကတော့ကျေးဇူးကုန်အင်ဆက်စေခြင်းသည်ဆိုတဲ့တရားဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါကျေးဇူးကုန်အင်ဆက်စေခြင်းသည်ဘာတရားတော့လဲလောကမှာလည်းပဲမိမိတို့အတူတကွနေထိုင်ကြတဲ့ပုဂ္ဂိုလ်တွေ မိဘရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအတိတရားရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမိဘရဲ့ခြေစူးတွေမရှိဘူးလားအဲ့ဒီခြေစူးတွေကိုလည်းပဲဆက်ဖို့မလိုအပ်ဘူးလားမိမိတို့ရဲ့ဘဝမှာမိသားစုရဲ့ဇာဝတ်နေရေးအတွက်အခက်အခဲရှိခဲ့လို့အဲ့ဒီအခက်အခဲကိုကူညီကြတဲ့ပုဂ္ဂိုလ်တွေရောမရှိကြဘူးလား အဲ့ဒီပုဂ္ဂိုလ်တွေရောမိမိတို့ကျေးဇူးမရှိဘူးလားအဲ့ဒီလိုကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုရောမိမိဆက်ဖို့မလိုဘူးလားအဲ့ဒီလိုပဲမိမိတို့ကိုအတတ်ပညာတွေသင်ကြားပေးတဲ့ဆရာသမားတွေမရှိကြဘူးလားအဲ့ဒီဆရာသမားတွေဟာကျေးဇူးမရှိဘူးလားအဲ့ဒီကျေးဇူးတွေရောဆက်ဖို့မလိုဘူးလားအဲ့ဒီလိုကျေးဇူးတရားတွေရှိနေကြတယ် အဲ့ဒီကျေးဇူးတရားတွေကိုရှိနေတာကိုသိပြီးတော့သိတဲ့အတိုင်းဆက်စေခြင်းပါလေဒီနေ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတတိပဋ္ဌာန်ဝိပဿနာတရားပြသလာခဲ့တာယခုဆိုရင်85နှစ်ရှိသွားပြီဘယ်လောက်ရှိသွားလဲ85နှစ်လာမဲ့ဖေဖော်ဝါရီ 9ရက်နေ့မှာဆိုရင်ဆရာတော်ဘုရားကြီးမဟာသတိပဋ္ဌာန်ဝိပဿနာတရားပြသတော်မူတဲ့နေ့85နှစ်ပြည့်ဆရာတော်ဘုရားကြီးရဲ့ဇာတိရရွာဖြစ်တဲ့သကိုင်းတိုင်းဒေသကြီးရွှေဘုံမြို့နယ်စိတ်ခွန်ကျေးရွာကြီးမှာချင်းချင်းတဲ့ကျေးဇူးဆက်တဲ့ဂုံပြုပူဇော်ပွဲကြီးကျင်းပကြမှာဖြစ်တယ် အဲ့ဒီပူဇော်ပွဲကြီးအကျိုးအနေအားဖြင့်ဘုန်းကြီးကကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့ကျေးဇူးတွေကို အောက်မေ့အမှတ်ရကျေးဇူးဆက်တဲ့အနေအားဖြင့်ယနေ့ဘုန်းကြီးတို့ကျေးဇူးကုန်အင်ဆက်စေခြင်းသည်ဆိုတဲ့တရားဖြင့်ကျေးဇူးဆက်ဟောပြောမှာဖြစ်ပါတယ်ဒီနေ့ဘုန်းကြီးပြင်ပေါ်မှာရောက်ပြီးတော့ဒီတရားတွေဟောပြောနိုင်အောင် ဟောပြောတတ်အောင်သင်ကြားပေးလိုက်တဲ့ကျေးဇူးတွေမရှိဘူးလားဘုန်းကြီးတရားမဟောရခဲ့ဘူးပြောရရင်ဘုန်းကြီးဘုရားသီလပေးခဲ့ဘုန်းကြီးရဲ့ယဟန်မေတော်ကြီးဒီနေ့မှဘုန်းကြီးတို့စာမိုးပွဲတွေပြီးလို့ကျောင်းပိတ်တဲ့အချိန်လေးမှာဘုန်းကြီးရရွာဇာတိရရွာပြန်အဲ့ဒီဇာတိရရွာကိုပြန်ပြီးတော့ ဆရာသမားမိဘများကတော့နှုတ်ဆက်နှုတ်ဆက်ပြီးတဲ့အခါမှာဘုန်းကြီးရဲ့ယဟန်မေတော်ကြီးရှိတဲ့စိတ်ခွန်ရွာခုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ရွာအဲ့ဒီစိတ်ခွန်ရွာဘုန်းကြီးယဟန်မေတော်ကြီးစီကိုသွားပါတယ်ဘုန်းကြီးလည်းတတိမထားမိဘူးသွားလိုက်တယ်အဲ့ဒီနေ့ဟာတည်င်းနေ့ဖြစ်ပါတယ်အဲဒီလိုတည်င်းနေ့ဖြစ်တဲ့အခါကလည်းကြတော့ဘုန်းကြီးယဟန်မေတော်ကြီးဟာနှစ်ပေါက်တည်င်းနေ့တိုင်းတည်င်းနေ့တိုင်း တရင်သီလဆောက်တည်ဆောင်ထင်းပါတယ်ဥပုသ်ဆောင်ထင်းပါအဲ့တော့ဘုန်းကြီးရောက်လာတဲ့အတွက်ဘုန်းကြီးမနေ့ပန်းကြီးရောက်သွားတဲ့အခါကျတော့ဘုန်းကြီးအတွက်နေစွမ်းချက်ရပြုတ်ရမှာဆိုတော့ဈေးဝယ်ပန်းဝယ်နဲ့ချက်ပြုတ်ဘုန်းကြီးဆုံးကပ်ဖို့ပြင်ဆင်ရအဲ့ဒီလိုဆိုတော့တရင်သီလဆောက်တည်ဖို့ရာအတွက်ကြောင်းကိုသွားဖို့အချိန်မရတော့မရတဲ့အခါကလည်းကြတော့ဘုန်းကြီးကို ဦးဇင်းတဲ့တပည့်တော်ကဒီကနေ့သတင်းလေးဆိုတော့နှစ်ပေါင်းတဲ့အမြဲတမ်းဥပုသ်တိလာစောင့်တည်တာဦးဇင်းကြွလာတာနဲ့တပည့်တော်လည်းပဲနေစွမ်းကပ်ရအောင်ချက်ရပြုတ်ပြစီမံရတယ်ဆိုတော့ကျောင်းကိုသွားချိန်မရတော့ဘူးတဲ့ဒါကြောင့်ဦးဇင်းစီကပဲဒီနေ့သီလယူမှပဲဆိုတော့အမလီကောင်းကြီးကြီးသွားလိုက်တာဗျာကျုပ်ကောင်းကြီးရှည်ထွက်သွားတာအထက်ကိုတထောင်လောက်ရှည်တောင်ဖြစ်တာအဲ့ဒီမှာတခါမှလည်းသီလပေးရတယ်မကြုံဘူးဘူး အဲ့ဒီမှာသီလပေးရမယ်ဆိုတော့ခက်ပြီခက်တွေ့မပေးတတ်တာတော့လည်းမဟုတ်ဘူးမရဲတာကိုညပရိသတ်နဲ့မထိတွေ့ရဲတာအဲ့လိုဖြစ်နေတော့ဒီယဟန်မေတို့ကြီးလည်းသီလမပေးလို့ကလည်းမဖြစ်ဘူးကြောင်းသွားချိန်လည်းမရတော့ဘူးသီလခံယူချိန်ကလည်းနောက်ကျသွားပြီဒါနဲ့ဘုန်းကြီးကဲစဉ်းစားပြီးတော့ကဲပေးမယ်ဒကမာကြီးရဲ့ဒါပေမဲ့လို့ဒကမာကြီးကအခန်းအပြင်ဘက်ကနေကျုပ်ကအခန်းထဲက ဝင်ပေးမယ်ဆိုပြီးဘုန်းကြီးအခန်းတကာပိတ်ပြီးတရားပေးခဲ့တာအဲဒီနောက်တည်းအောင်ပရိသတ်နဲ့ဘုန်းကြီးမတွေ့ရဲခဲ့ဘူးပရိသတ်ကြောက်ခဲ့ပရိသတ်ကြောက်ခဲ့တယ်ဘုန်းကြီးမန္တလေးမှာစာသင်သားဘဝအဲလိုစာသင်တဲ့အခါကလည်းကြတော့ဘုန်းကြီးတို့မန္တလေးမြို့ဆိုတာရက်ွက်တိုင်းရက်ွက်တိုင်းဓမ္မယုံပွဲတွေရှိတယ်ဓမ္မန္တလေးမြို့သူမြို့သားတွေဒီမှာလည်းပါမှာပါမန္တလေးမှာရက်ွက်တိုင်းဓမ္မယုံပွဲတွေရှိတော့ဥပုပ်ဇယတ်တွေရှိပါတယ် အဲ့တော့ဘုန်းကြီးရဲ့အနေထားအနေထိုင်ဥပရိယုတ်ကိုကြည့်ပြီးတော့ရက်ွက်ထဲကလည်းဆုံးခံသွားတဲ့အခါကလည်းကြတော့အဲ့ဒီရက်ွက်ကပုဂ္ဂိုလ်ကြီးကကြီးညိုပြီးတော့ဥပုံလေးကိုအဲ့ဒီမှာသီလပွဲချကျင်တယ်မန္တလေးမှာသီလပွဲတပွဲဆိုရင်ဘုန်းကြီးတို့စာသင်သားဘဝတစ်နှစ်စာဖူလုံသွားတယ်စပြပါညာသွားတယ်ရှိသွားတယ်တန်းနဝကမ္မကစပြီးဖူလုံတယ်ဒါစာသင်သားတိုင်းစာသင်သားတိုင်းတပွဲလောက်ရနိုင်ရင်ကိုဆင်ပြေတယ် ဒါပေမဲ့ဘုန်းကြီးကအဲ့ဒီတပွဲကိုကြောက်တာအဲ့ဒီမှာတခါလဲတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဥပုသ္စေယအဲ့ဒီဓမ္မယုံပွဲရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့ထွက်ပြီးတော့ရှင်ဗျာတပည့်တော်တို့ဘယ်နေ့ကိုတရင်နေကြပါတယ်လာလာပြင်းနေကြပါတယ်အဲ့ဒီလာပြင်းနေ့ကိုရှင်ဗျာတပည့်တော်တို့ဒီဓမ္မယုံကိုတိလာချင်းမြင့်တရားလေးချင်းမြင့်ပေးပါဗျာဘုန်းကြီးအဲ့ဒီမှာညင်းတော့တာပဲကျုပ်ကကိုရင်မဲရှိပါသေးတယ်ဗျာတကယ်တော့ယဟန်ဖြစ်နေပြီ ဘုန်းကြီးတိမပေးရဘူးသူတို့ကဘာမှမပေးရတော့ဘုန်းကြီးအဲ့မှာအဲ့ဒီလိုနဲ့ပဲရှောင်တိန်ပြီးတော့တစ်နှစ်နှစ်နှစ်အဲ့လိုရှောင်လာဘယ်လိုမှရှောင်မရတဲ့အခါကျတော့မဖြစ်တော့ဘူးငါတော့ဒီမန္တလေးနေလို့မဖြစ်တော့ဒီတရားပွဲတွေနဲ့ဒီဓမ္မယုံပွဲတွေနဲ့ကြုံတော့မှာပဲငါတော့ပြေးမှာပဲဆိုဘုန်းကြီးထွက်ပြေးတာရန်ကုန်ရောက်လာတရားဟောရမှာကြောက်လို့ဘာဖြစ်ရမှာကြောက်လို့လဲ ဒါလို့သီလပိတရားဟောရမှာကိုကြောက်တဲ့အတွက်ကြောင့်ဘုန်းကြီးရန်ကုန်ကိုထွက်လာပြီးတော့ရန်ကုန်မှာမဟာစီသာသနာရိပ်တံမှာဝင်ပြီးတရားအားထုတ်မယ်ဆိုပြီးတရားအားထုတ်တယ်။အဲဒီဘုန်းကြီးတရားအားထုတ်ပြီးတဲ့နှစ်မှမှကျေးဇူးရှင်မဟာစီဆရာတော်ဘုရားကြီးကရိပ်တံအတွင်းမှာရှိတဲ့ဝန်ဆောင်တန်ဃာများအလှည့်ကျတရားဟောရမည်ဆိုတော့သွားပြီ။ဘုန်းကြီးဒုက္ခရောက်ပြီဝါတွင်းကြီးဖြစ်နေပြီ။ ဘယ်မှာထွက်ပြေးလို့ကလည်းမဖြစ်တော့ဝါရွင်းကြီးဖြစ်နေအဲ့ဒါနဲ့ဘုန်းကြီးအတန်လေးလူမသိသူမသိမာဇီဆရာတော်ဘုရားကြီးတရင်သုံးတဲ့အကြောင်းမော်ဘုန်းကြီးအတန်လေးတက်သွားတက်သွားပြီးတော့ဆရာတော်ဘုရားကြီးအခန်းထဲမှာဆရာတော်ဘုရားကြီးကလက်နှိပ်ဆက်ကလေးနဲ့ကြမ်းပြူနေတာစာရေးနေတာလက်နှိပ်ဆက်ကလေးနဲ့ကြောင်းကြောင်းကြောင်းကြောင်းနဲ့ရေးဘုန်းကြီးကအဲ့ဒီမှာသွားပြီးတော့ဆရာတော်ဘုရားကြီးနဲ့ထိုင်ပြီးကြတော့ဆရာတော်ဘုရားကြီးကလဲကိုမကြည့်ဘူးသူဟာနဲ့သူပဲ ဒါနဲ့ဘုန်းကြီးလည်းချောင်းမစိုးခြင်းမင်းနဲ့လောရတာပေါ့အဲဒီကြတော့မှဆရာတော်ကြီးကလေကြည့်อืมမောင်မစင်းကပါလေတဲ့မေးတယ်တပည့်တော်လျှောက်ထားเสียရှိလို့ပါဗျာဘာတွေလျှောက်ထားမှာလဲတပည့်တော်တရားမဟောရလို့ပါတက်ပြီးတော့တိုးတိုးတိတ်တိတ်ဘဘယ်သူမှမသိအောင်သွားပြီးတော့ဆရာတော်ဘုရားကြီးထံလျှောက်တယ် ရိတ်တာထဲမှာရှိတဲ့ဆောင်ရွက်ဖွယ်ရှိတဲ့အလုပ်ကိစ္စတွေတပည့်တော်တပါးနဲ့လုပ်ပါမယ်ဗျာတပည့်တော်တရားပွဲမဟောပါရစေနဲ့လို့ရှောက်လိုက်တာအဲလိုရှောက်တဲ့အခါကျတော့ဆရာတော်ဘုရားကြီးကဘုန်းဘုန်းကြီးကိုစူးစူးဆိုင်ဆိုင်ကြည့်တယ်စူးစူးဆိုင်ဆိုင်ကြည့်ပြီးတော့ဦးဇင်းစာရီတင်ငယ်ဘူးသလားတင်ငယ်ဘူးပါတယ်ဗျာလို့ရှောက်တယ် ဘယ်ထိအောင်သင်ခဲ့လဲဆိုတော့တပည့်တော်ဓမ္မစရိယာတွေနှစ်ကျမ်းပြီးသည်ထိအောင်သင်ယူခဲ့ဘူးပါတယ်ဗျာ။ဩစာရီသင်လာလိုက်တာစာရီတက်လာပါပြီလားဆရာတော်ဘုရားကြီးကချင်းမွမ်းတာစာရီတက်လာပြီဦးဇင်းကြည်စံဓမ္မစရိယာဆိုတာအင်မတန်ခက်ခဲတဲ့ကျမ်းစာကြီးတွေကိုဦးဇင်းတခါနဲ့ဒါတွေဖြည့်ဆိုးလာခဲ့တာတော်တော်တက်လာပြီပဲ။တရားဟောတယ်ဆိုတာဘာထူးလို့လဲ။ ကိုသင်ထားတဲ့စာတွေကိုသဘောကျတယ်လို့ပြန်ပြီးပြောတာလေတဲ့ဥစဉ်တရားတွေရောခုရသေးလားရပါသေးတယ်ဗျာသုတ်စင်တွေရမှာလေဗျာတင်းညိုတွေရောဘယ်နှပန်းရပါလေဗျာအကုန်လုံးမရပါဘူးဩစာတွေအများကြီးရနေတာပဲကိုရတာလေးတဲ့ရောလိုက်ဘုန်းကြီးကိုအားပေးတယ်ကိုရတာလေးတဲ့ရွတ်လိုက်တဲ့သူတို့ဘာမှမသိဘူးတဲ့ ကိုရတာလေးတက်ရွတ်လိုက်တဲ့အဲ့ဒါရွတ်ပြီးတော့ပြန်ဆင်းတာပေါ့တဲ့နောက်အဲ့လိုပြောပြီးတော့မှဆရာတော်ကြီးကဘုန်းကြီးကိုသင်ပေးတယ်ဥစဉ်နဲ့ဥစဉ်စာတွေသင်ထားတာတကယ်အထကရာကျမ်းတွေပါစပြီးတော့အကုန်သင်ထားတာပဲတဲ့ဓမ္မစည်းရပါဠိတော်တွေထကထာတွေသင်ထားတာနောက်ပြီးတော့ဓမ္မပဒတို့အင်္ဂုတ္ထုတို့ဆိုတာတွေရောကြည်ဘူးလားကြည်ရောကြည်ဘူးပါတယ်ဗျာဒါတွေကိုတော့မသင်ဘူးပါဘူးကြည်ဘူးပါတယ် အဲ့ဒီမှာတဲ့ကိုသဘောကြထားတယ်ကိုနားလေသဘောပေါက်ထားတယ်စာရီရောရှိတယ်မို့လားရှိပါတယ်ကိုသဘောပေါက်တယ်လို့တဲ့တရားဟောတယ်ဆိုတာကိုသဘောပေါက်နားလေတယ်လို့တရားနာပရိသတ်ကိုသဘောပေါက်အောင်နားလေအောင် ပြောပြတာအဲ့ဒါတရားဟောတာပဲဆရာတော်ဘုရားကြီးဘုန်းကြီးကိုတရားဟောနည်းသင်ပေးလိုက်တာကိုသဘောကြထားတဲ့အတိုင်းတရားနာပရိသတ်ကိုသဘောပေါက်အောင် ဟောပေးတာကိုတရားဟောတယ်ဒါလေးပဲဥစဉ်ဘာမှမခက်ခဲဘူးဓမ္မပဒကာထာလေးကိုဆရာတော်ဘုရားကြီးရွတ်ပြတယ်ဒါလေးရဘူးလားရဘူးပါလေဗျာအဲ့ဒီမှာသူ့ရဲ့အဓိပ္ပာယ်တွေရောအဓိပ္ပာယ်တွေကဒီလိုဒီလိုပါကဲဒါလေးတောင်ဥစဉ်သိနေပြီပဲအဲ့ဒီတိုင်းကြီးပြောပြလိုက်အဲ့လိုတင်ပေးလိုက်တယ်ဘုန်းကြီးကအဲ့ဟာနဲ့ဘုန်းကြီးလည်းပဲကိုဟာကိုဘလို့မှဆရာတော်ဘုရားကြီးကိုရှောက်လို့မရတော့တဲ့အတွက် ဘုန်းကြီးကြိုးစားပြီးတော့ကိုယ့်လက်ရောက်တဲ့အခါမှာကိုအဲ့ဒီအချိန်တုန်းကဘုန်းကြီးတရားဟောတာဘုန်းကြီးရတောင်ကိုဒီလိုဒီလိုထောက်မထားဘူးဘုန်းကြီးမျက်နှာပေါ်ဒီလိုကွယ်ထားဘုန်းကြီးမျက်နှာကိုအကုန်လုံးရတောင်ကိုတခါလဲမျက်နှာအကုန်ကွယ်ထားတယ်ကွယ်ထားပြီးတော့ဘုန်းကြီးဟောတယ်အဲ့ဒီမှာရတောင်နဲ့ကွယ်ပြီးတော့တရားဟောချွေးတွေလည်းတခါလဲဒီဒီကြတာချွေးတွေကိုတခါလဲကြောပြင်းကြီးတစ်ခုလုံးဆိုတာနောက်ကကြောရေပက်ထားတဲ့အတိုင်းပဲအဲ့ဒီမှာဘုန်းကြီး ကိုရတာလေးတွေကိုရွတ်ဖတ်ပြီးတော့ပြောဟောအဲလိုဟောပြီးတော့အာလုံးတရားသိမ့်တဲ့အခါကျတော့ကဲဣမာယဆိုမယ်ဆိုပြီးတော့ဣမာယဆိုပြီးမျှဝေအမျှဝေပြီးတော့ဘုန်းကြီးတရားပလင်မောကပလင်မောဆိုတာဒီလိုပလင်ကြီးပေါ်မတက်ရသေးဘူးဘုန်းကြီးတို့ခုံပေါ်မှာပဲဟောရသေးတယ်အဲဒီမှာခုံပေါ်ကနေဘုန်းကြီးဆင်းပြီးတော့ထွက်သွားတာကြောကြီးတစ်ပြင်လုံးကိုတခါလဲချွေးတွေကထွက်ကြထားတာရင်းနဲ့လောင်းထားတယ်လို့ဆိုတော့ယောဂီတွေကတခါလဲရည်လိုက်ကြတာလေဟိုမှာ ရေချိုးထားတဲ့အတိုင်းပဲသင်္ကန်းကြီးကိုအကုန်လုံးဆွဲနှစ်နေတာပဲအဲ့ဒီလိုကနေစပြီးတော့ဟောခဲ့ရတာဒါဆရာတော်ဘုရားကြီးပလင်တည့်ရဲအောင်တရားဟောရဲအောင်ဆရာတော်ဘုရားကြီးသင်ကြားပေးလိုက်တာအဲ့လိုသင်ကြားပေးလိုက်ရင်းနဲ့ဘုန်းကြီးရဲ့ကိုယ်လှည့်ရောက်လာတဲ့အခါမှာကိုယ်လှည့်ကျလာတဲ့အချိန်တိုင်းမှာဟောနိုင်အောင်ကြိုးစားရအဲ့လိုဟောနိုင်ပြောနိုင်အောင်ကြိုးစားရင်းနဲ့ဒီကနေ့ဆရာတော်ဘုရားကြီးသင်ပေးလိုက်တဲ့အတိုင်းပဲကိုယ်သဘောကျနားလည်ထားတဲ့အတိုင်း ဒီနေ့ယောဂီတွေကိုကိုအားထုတ်လို့ကိုယ်တိုင်သဘောကျထားတဲ့အတိုင်းယောဂီတွေကိုသဘောတွေ့အောင်သဘောမိအောင်ဘုန်းကြီးပြန်ဟောပေးနေတာအဲဒီလိုတရားတွေဟောတတ်အောင်ပြောတတ်အောင်သင်ကြားပေးတာဘသူကသင်ပေးလိုက်တာလဲမာစီဆရာတော်ဘုရားကြီးအဲဒီလိုသင်ပေးလိုက်တယ်လို့ဒီကနေ့တရားအားထုတ်ပုံအားထုတ်နည်းတွေသင်ကြားပေးလိုက်တာလဲဘ누구သင်ကြားပေးလိုက်တာလဲ ဒီတော့ဘုန်းကြီးဒီလိုပလင်ပေါ်မှာယောဂီတို့ကိုဆရာတော်ဘုရားကြီးရဲ့နိနာနေတရားတိုင်းပြန်လည်ပြီးတော့ဟောပြောနိုင်အောင်ညွှန်ကြားနိုင်အောင်မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကို သင်ကြားပြသနိုင်အောင်သင်ကြားပေးခဲ့တာ ဖြစ်တဲ့အတွက်ကျေးဇူးရှိသလားမရှိဘူးလားကျေးဇူးသိရှိတယ်ဒီနေ့ဘုန်းကြီးတို့ဒီမှာရွှေမင်းဝန်ဆရာတော်လို့ဖြစ်လာတာဆရာတော်ဘုရားကြီးရဲ့ကျေးဇူးဘုသူကျေးဇူးလဲ မဟာစီဆရာတော်ဘုရားကြီးရဲ့ကျေးဇူးဒီကနေ့ဘုန်းကြီးတို့ယောဂီများကိုပြန်ပြီးတော့ဘုန်းကြီးကဒီလိုတရားနဲ့ပတ်သက်ပြီးတော့သင်ကြားပေးတယ်ပြသပေးတယ်ညွှန်ကြားပေးတယ်အဲ့လိုသုံးသင်ညွှန်ကြားပြသပေးတဲ့အတွက်ဆရာတော်ဘုရားကြီးသင်ပေးတဲ့အတိုင်းပြန်ပြီးဟောပြောပြသတဲ့အတွက်ယောဂီများကိုယ်တိုင်ဒီသတိပဋ္ဌာန်တရားတွေကိုလက်တွေ့ကြကြကျင့်ပြီးတော့အားထုတ်ကြတယ်ခုတရားလေးတွေကိုယ်တိုင်တွေ့လို့ကိုယ်တိုင်စိတ်ရဲ့ချမ်းသာမှုငြိမ်းအေးမှုတွေရ အဲဒီစိတ်ရဲ့ချမ်းသာမှုငြိမ်းအေးမှုကြီးရတဲ့အခါကာလကြတော့ဟောဆရာသမားပုံမှန်ကျေးဇူးတွေမတင်ဘူးလားအဲဒီမှာဆရာပုံမှန်ဆရာသမားပုံမှန်ကျေးဇူးတွေတင်ပြီးဆရာသမားရဲ့သာသနာပြုလုပ်ငန်းတွေအားပေးလို့တဲ့စိတ်ဆန္ဒတွေမဖြစ်ဘူးလားအဲဒီလိုအားပေးလို့တဲ့စိတ်ဆန္ဒတွေဖြစ်ပြီးတော့အခုဒီမှာကြောင်းထိုက်ကြီးတွေကြောင်းထိုက်ကြီးတွေခုရှင်မင်းဝန်သာသနာရိပ်တာ ရှင်မင်းဝသာသနာရိပ်သာမှာတထအကြောင်းဆိုတာမရှိသလောက်နှစ်ထအကြောင်းသုံးထအကြောင်းလေးထအကြောင်းငါးထအကြောင်းခြောက်ထအကြောင်းကြီးတွေဖြစ်တာဒါဘယ်သူကျေးဇူးလဲဆရာတော်ဘုရားကြီးရဲ့ကျေးဇူးဆရာတော်ဘုရားကြီးသင်ကြားပေးလိုက်တဲ့အတိုင်းဘုန်းကြီးယောဂီတို့ကိုပြန်လဲဟောကြားပြသသင်ကြားပေးတဲ့အတွက်ယောဂီများက ပြန်ပြီးတော့ကျေးဇူးတွေချီးပြီးကျေးဇူးတွေတင်ပြီးတော့ဆရာတော်ရဲ့သာသနာပြုလုပ်ငန်းတွေကိုအခုပြန်ပြီးစွမ်းစွမ်းတမန်အားပေးကြတယ် အခုဒီရွှေမင်းဝသာသနာရိပ်တာတွေမဟုတ်ဘဲနဲ့ဟိုးပဲခူးတိုင်းဘက်မှာလည်းပဲသောဗနာရာမရွှေမင်းဝသာသနာရိပ်တာဆိုတဲ့ရိပ်တာကြီးမရှိဘူးလားအဲ့ဒီရိပ်တာကြီးဟာမြေဧက90ကျော်ရှိတယ်ဧကဘယ်လောက်ရှိလဲအဲ့ဒီဧက90ကျော်မှာကျောင်းပေါင်း100ဝန်းကျင်လောက်ရှိနေပြီဒါအားလုံးဟာတိုက်ကျောင်းနေကြီးတယ်ပဲပါစီကျောင်းနေကြီးတယ်ပဲအကုန်လုံးဟာတမ်းမှန်ဘုန်းကြီးတို့ဒီမှာတက်သားကျောင်းလေးတွေကတ်ကျောင်းလေးတွေမရှိဘူး အားလုံးကအာစီတိုက်ချောင်းတွေရေးတယ်ပဲဓမ္မယုံဆိုရင်ဒီဓမ္မယုံကြီးတဲ့တောင်ကြီးသေးတယ်ဘုန်းကြီးနေတဲ့စံချောင်းတော်ဆိုတာဘုန်းကြီးရဲ့ဒီရန်ကုန်စံချောင်းတော်တဲ့ဟိုကတောရိပ်သာစံချောင်းကြီးအကြီးကြီးပဲဆွမ်းစားချောင်းကြီးဆိုတာလည်းပဲယောဂီတွေမှာ၄900တခါလဲတပြိုင်တည်းကျွေးလို့ရအောင်ဆွမ်းစားချောင်းကြီးကြီးကြီးပဲအဲဒီလိုနောက်ပြီးတော့လူပြည့်အေးချမ်းသာဇီတီတော်ကြီးဘုန်းကြီးတို့ဒီမှာလှိုင်းစီတော်ကြီးတည်ထားတယ်သုံးတက် အဲဒီမှာလှိုင်သုံးတန်းနဲ့ဘုန်းကြီးတည်ထားတဲ့သီရိတော်ကြီးတည်တည်ဆောက်ထားပြီးဖရာရင်ကြောင်းရင်ကံရင်ဆိုပြီးတော့ပြည့်စုံအောင်ဆိုပြီးတည်ထားတယ်။အဲဒီလိုဧက90ကျော်ကျယ်ဝန်းတဲ့ဒီမြေဧကကြီးပေါ်မှာမြေကျယ်ဝန်းကြီးပေါ်မှာဒီလိုကြောင်းပေါင်းများစွာတည်ဆောက်ပြီးတော့ထားနိုင်တယ်ဆိုတာလည်းပဲဘုသူကျေးဇူးတွေပဲ။ဆရာတော်ဘုရားကြီးသင်ကြားမပေးခဲ့ရင်ဘုန်းကြီးဒီနေ့ဒီလိုတရားတွေဟောနိုင်ပါမလား။ကျင့်ကြံအားထုတ်နည်းတွေကိုသင်ပြပေးနိုင်ပါမလား။ အဲ့လိုသင်ပြမပေးနိုင်လို့ရှိရင်ဒီလိုကြောင်းတိုက်ကြီးတွေဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဒါကြောင့်မို့ဒီတာသူပရိတ္တာနံကရွန်တီတဲ့ဘုန်းကြီးတို့ကျမ်းဂန်များမှာဖွင့်ပြထားတယ်ဆရာရဲ့ကျေးဇူးနဲ့ပတ်သက်လို့ဒီကနေ့ကပါဠိကဝက်ပါဠိကဝက်ကအထကတာတိင်္ဂါလဆိုတဲ့သုတ်တန်လေးမှာဘုန်းကြီးတို့ဒီမှာဆရာရဲ့ကျေးဇူးနဲ့ဆက်ပြီးတော့ဒီမှာပါဠိတိုက်ရိုက်ဖွင့်ပြထားတယ် ဟိတာတုပရိဒ္ဒနာကရွန်တိဟိတာတုအယံမျက်နာတို့၌ပရိဒ္ဒနာစောင့်ရှောက်မှုကိုကရွန်တိပြုကြကုန်၏ဆရာသမားများအယံမျက်နာတိုင်းအယံမျက်နာတိုင်းမှာတပည့်ဖြစ်တဲ့ပုဂ္ဂိုလ်စောင့်ရှောက်တယ်ဘယ်လိုစောင့်ရှောက်တာလဲဆိုတော့သိပ္ပသိက္ခာပဏိနဝတ္တသိပ္ပသိက္ခာပဏိနဝတ္တသဗ္ဗဒိတာတုရက္ခံကရွန်တိသိပ္ပသိက္ခာပဏိနပဏိနဝတ္တ အတတ်ပညာသင်ကြားပြသပေးခြင်းဖြင့်သာလျင်တဲ့အတ္တတို့တပြည့်အတွက်တဲ့သဗ္ဗဒိတာရောက်လျာအယတ်တိုင်းတို့၌တဲ့ရောက်လျာအယတ်အလုံးတို့၌ရက်ခံစောင့်ရှောက်ခြင်းကိုကရုဏတိပြုပေးကြကုန်၏ဘုန်းကြီးတို့ရောက်လျာအယတ်တိုင်းအယတ်တိုင်းမှာအောက်တန်းမကြအောင်မိမိဆောင်ရွက်ရမယ့်ဝတရားတွေကိုဆောင်ရွက်တတ်အောင်ဆရာသမားတွေကသင်ကြားမပေးလိုက်ဘူးလားဘုန်းကြီးဒီကနေ့ မြန်မာနိုင်ငံတည်းတင်မဟုတ်ဘဲနဲ့ပြည်ပနိုင်ငံအသီးသီးနိုင်ငံပေါင်းများစွာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ကျေးဇူးကိုဆက်တဲ့အနေအားဖြင့်ဆရာတော်ဘုရားကြီးသာသနာပြုခဲ့တဲ့နိုင်ငံတွေနိုင်ငံတွေအသီးသီးကိုဘုန်းကြီးလှည့်ပတ်ပြီးတော့ဆရာတော်ဘုရားကြီးရဲ့ကိုယ်စားလှည့်ပတ်ပြီးတော့သာသနာပြုလုပ်ငန်းတွေဒီတတိပဋ္ဌာန်ကျွေးကြော်သံတွေတတိပဋ္ဌာန်တရားအထုတ်ပုံအထုတ်နည်းတွေကိုဘုန်းကြီးသင်ကြားပြသပေးနေတယ်ဆိုတာဟာဆရာတော်ဘုရားကြီးသင်ကြားပေးလိုက်တာဘုရားသင်ကြားပေးလိုက်တာနော် သင်ကြားပေးတယ်ဆိုလို့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကပြောပြအောင်မယ်ဘုန်းကြီးကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးတရားစစ်ပုံစင်နည်းကို သင်ပေးတဲ့ပုဂ္ဂိုလ်တွေထဲမှာဘုန်းကြီးတပါးတည်းပဲရှိတယ်တရားစစ်ပုံစင်နည်းတွေနော်မဟာစီအတိုင်းဝိုင်းဟာခုမြန်မာနိုင်ငံထဲမှာဌာနကွဲပေါင်း400ကျော်ရှိတယ်ဌာနကွဲ400ကျော်ရှိတယ်ဆိုရင်ကမ္မထမ်းဆရာ400ကျော်ရှိတယ်အဲဒီမှာသူ့ရဲ့လက်ထောက်လက်ထောက်အခွဲတွေရှိအောင်မယ် အဲ့ဒီပုဂ္ဂိုလ်တွေထဲမှာဘုန်းကြီးတပန်းဟာဖြင့်ဆရာတော်ဘုရားကြီးကိုယ်တိုင်တရားမေးပုံစစ်ပုံကိုဘုန်းကြီးကိုသင်ကြားပေးတာဒါယောဂီတို့ကိုဘုန်းကြီးတရားစစ်မေးနေတာဘုန်းကြီးတမ်းမှန်အချက်အခြားအခြားဆရာတော်ကြီးစီကနိဏနေတရားယူပြီးတော့ဘုန်းကြီးစစ်နေတာမဟုတ်ဘူးမာသီဆရာတော်ဘုရားကြီးကိုယ်တိုင်ဘုန်းကြီးကို10ရက်တိုင်တိုင်သင်ပေးတာနေ့စဉ်ဘုန်းကြီးယောဂီတွေရဲ့စည်ရင်နဲ့ဘယ်ယောဂီက ဒီနေ့တပည့်တော်ဘယ်လိုမေးပါလဲသူဘယ်လိုပြောပါလဲပြောတဲ့စကားလေးတွေအကုန်လုံးရင့်မှတ်သွားတာဘုန်းကြီးညရောက်ပြီဆိုရင်ဆရာတော်ဘုရားကြီးစီကိုဒီတိုင်းတင်ကြတယ်အဲ့ဒီတင်ပြတဲ့အခါမှာဆရာတော်ကြီးကဩဒီယောဂီပြောနေတာမရှုတတ်သေးဘူးမမှတ်တတ်သေးဘူးအဲ့ဒီယောဂီကိုရှုတတ်မှတ်တတ်အောင်ဦးဇင်ကမှတ်နည်းကိုတရားတင်ပေးရမယ်ဟောဒီယောဂီပြောတာကဒီလိုပြောပါတယ်ဆရာကြီးအေးအဲ့ဒီယောဂီကတမာတိတွေရနေပြီ ဒါပေမဲ့အဲ့ဒီတမာရီရနေတယ်အခုဒါပေမဲ့လို့သူဝရိယညော့နေလိမ့်မယ်အဲ့ဒီဝရိယလေးတိုးအောင်ဦးစင်းကတွန်းအားလေးပေးရတယ်ဝရိယလေးတွန်းအားပေးရတယ်ဟောဒီယောဂီကြတော့တရားတရားတွေသိကောင်းနေပြီအဲ့ဒီပုဂ္ဂိုလ်ကိုတရားတရားညော့သွားအောင်ဦးစင်းကနည်းနည်းခက်တင်းတင်းလေးဆက်ဆံပေးရမယ်သိပြီးတော့တရားတရားတွေလွန်ကဲသွားရင်ဟိုဘက်မှာလွန်သွားတတ်တယ်သူ့ကိုယ်သူအထင်ကြီးသွားတတ်တယ်အဲ့လိုအထင်ကြီးသွားမှုကိုလေအထင်မကြီးအောင်ဦးစင်းကသူ့ကိုခက်ဆက်ဆက်ကလေးဆက်ဆံပေးရတယ် အဲ့ဒီလိုအမျိုးစုံဆရာတော်ဘုရားကြီးဟာဘုန်းကြီးကိုဒီယောဂီတွေနဲ့စပ်ပြီးတော့ဒီဒီတရားစစ်မေးပုံนี่ယောဂီဘက်ကတခါတည်းဘယ်လိုပြောလာရင်ဘယ်လိုပြန်ပြီးတော့သူ့ကိုအားပေးရမယ်ဘယ်လိုတိုက်တွန်းပေးရမယ်ဘယ်လိုသင်ကြားပေးရမယ်ဆိုတာတွေကိုဘုန်းကြီးကိုကိုယ်တိုင်ကိုယ်ကြားသင်ကြားပေးလိုက်တာအဲ့ဒီသင်ကြားပေးတဲ့ဤတိုင်းဒီကနေ့ဘုန်းကြီးတို့နိုင်ငံတိုင်းနိုင်ငံတိုင်းကိုဘုန်းကြီးလှက်ပန်းပြီးတော့ဝိပဿနာနည်းပြအဖြစ်နဲ့ဘုန်းကြီးလှက်ပန်းပြီးတော့တတိပဋ္ဌာန်ဝိပဿနာတရားတွေပြသနေတာ အဲ့ဒါဘ ᱹ ရုကျေးဇူးလေဟေးဆရာတော်ဘုရားကြီးရဲ့ကျေးဇူးဒါကြောင့်မို့ဥက္ကဟိတတ္တသိပ်ပေါ်ဥက္ခိတသိပ်ပေါ်တဲ့ဟိယံယန္တိတံကန္တဝါသိပ္ပံတတ်တိတိအဲ့ဒီဆရာတော်ကြီးသင်ကြားပေးလိုက်တဲ့အတတ်ပညာတွေနဲ့ဘုန်းကြီးကဥက္ကဟိတသိပ်ပေါ်တဲ့အတတ်ပညာသင်ကြားတတ်မြောက်ပြီးတော့တပြည့်တယောက်ဟာတဲ့ဟိယံဟိယံယန္တိတံနဲ့ယံယန္တိတံနဲ့ အကျဉ်းချင်းအရတ်တို့ကန္ဓဝါသွားပြီးတော့ဟောအကျဉ်းချင်းအရတ်တို့ဆိုအရတ်တိုင်းအရတ်တိုင်းဘုန်းကြီးသွားစိတ်ပံနဲ့မိမိတင်ကြားတက်မြောက်ထားတဲ့အဲ့ဒီရှုနည်းမှတ်နည်းဝိပဿနာနည်းတွေကိုတဲ့ဓာတ်တည်တည်ပြတယ်ဘုန်းကြီးအဲ့ဒီလိုပြခဲ့တယ်ဆရာတော်ဘုရားကြီးတင်ကြားပေးလိုက်တဲ့အတွက်ကြောင့်မို့ဒီကနေ့ကဘာကိုလှည့်ပြီးဘုန်းကြီးသွားနေတယ်ဘုန်းကြီး2009ကစပြီးတော့တစ်နှစ်ချာတစ်နှစ်ဆက်ဘုန်းကြီးဒီလိုပဲနိုင်ငံရခြားနေဘုန်းကြီးကြွားတယ် အဲ့လိုကြွပြီးတော့ဒီဆရာတော်ဘုရားကြီးသင်ကြားပေးလိုက်တဲ့ဒီဝိပဿနာရှုမှတ်နည်းမဟာသတိပဋ္ဌာန်ရှုမှတ်နည်းတွေကိုလိုက်ပြီးသင်ကြားပြသပြီးတော့ပေးနေတာအဲ့လိုပေးတဲ့အတွေ့အဲ့ဒီမှာတပည့်ဖြစ်တဲ့ပုဂ္ဂိုလ်တွေကတထတထတာလာဘပက္ကာရောဥပ္ပစ္စတိတထတထထူထူရောက်နေရအရတိုင်းနဲ့အတ္တထူတပည့်ဖြစ်တဲ့ပုဂ္ဂိုလ်ဟာလာဘပက္ကာရော လာဘပက္ကာရတိဥပ္ပစ္စတိဖြစ်လက်လာပါလေဘုန်းကြီးလက်ပတ်ပြီးတော့တရားတွေပြတဲ့အတွက် န်းကြီးရဲ့ဒီမှာတာသနာပြုလုပ်ငန်းတွေကိုပြည်ပနိုင်ငံတွေကနေပြီးတော့ဒီမှာလာပြီးတော့လည်းပဲကုသိုလ်ကောင်းမှုတွေပြုကြတယ်လာပြီးလှူဒါန်းကြတယ်။ဟိုကနေပြီးတော့လည်းပဲတပြည့်တော်ကြောင်းလေးတစ်လုံးဆောက်ချင်ပါယောဂီဆောင်တစ်ဆောင်ဆောက်ချင်ပါအခုဆိုရင်ဘုန်းကြီးတို့ဒီမှာဘုဂုသောမနာဓမ္မရွှေမင်းဝန်သာသနာရိပ်တံမှာဓမ္မယုံကြီးတစ်လုံးတောင်တူးရဲနဲ့ကိုယ်တိုင်ဆောက်ပမယ်ဆိုတဲ့ပုဂ္ဂိုလ်ကြီးပေါ်နေပြီ။ဒါဆရာတော်ဘုရားကြီးသင်ကြားပေးလိုက်တဲ့တရားနိလန်းတွေအတိုင်းကိုယ်ပြန်လဲဟောကြောဟောပြောပေးတဲ့အခါကျတော့ အဲ့ဒီဟောပြောပေးတာကိုသဘောကျနှစ်သက်ကြတဲ့အတွက်သာသနာပြုလုပ်ငန်းတွေအတွက်လလဘတွေပေါ်များလာတယ်ဒကာဒကမတွေကလာဘတက်ကာရောလာဘတက်ကာရသည်တဲ့ဥပ္ပစ္စတိဖြစ်ပေါ်လာတယ်လှူဒန်းတဲ့လာဘတက်ကာရတွေလလဘတွေဖြစ်လာတယ်အဲ့ဒီလလဘတွေဟာဘသူကြောင့်မို့လဲဆိုရင်မာသီဆရာတော်ဘုရားကြီးသင်ပေးလိုက်တဲ့အတတ်ပညာကြောင့်ဟုတ်တယ်မလားကဲဘုန်းကြီးစောတော်ကဆိုရင်သီလတောင်ပေးရရလားမပေးရဘူးသီလတောင်မပေးရခဲ့ဘူး လူကြားဆိုရင်ဘုန်းကြီးဟာလေဒီလိုရှေ့ကိုဘုန်းကြီးကသွားတယ်သွားလို့ရှိရင်ဟိုရှေ့မှာလူတွေလာတာမြင်လို့ရှိရင်ဘုန်းကြီးဟာအဲ့ဒီရှေ့ကိုဖြတ်မသွားရဘူးအဲ့လူတွေလာတာမြင်တာနဲ့ဘုန်းကြီးတနေရာကိုဖြတ်ပြီး꿰ပြီးတော့တနေရာပတ်သွားလိုက်တယ်အဲ့ဒီလောက်ထိအောင်ပရိသတ်ကြောက်တယ်လူကြားမသွားရဘူးလူတွေနဲ့ကိုမပြောရဘူးစကားမပြောတတ်ဘူးအခုဆရာတော်ဘုရားကြီးရဲ့ကျေးဇူးကြောင့်ဘုန်းကြီးအနိုင်နိုင်ငံ အသီးသီးကိုလက်ပတ်ပြီးတော့ဘုန်းကြီးတရားတွေပြခဲ့အဲလိုတရားတွေပြလို့ရလာတဲ့လတ်လဘတွေဟာတောထူရောက်လေရအရာတိုင်းမှာဖြစ်ပေါ်လာတဲ့အဲဒီလာဘတက္ကာရာအလုံးကိုတဲ့အာသရိယေနပညာသင်ကြားပေးတဲ့ဆရာသမားကကတောနာမပြုပေးသည်မြည်သည်ဟောသည်ဖြစ်၏အဲ့ဒါဆရာသမားကနေပေးလိုက်တာပဲတဲ့ဒီလလာပါလေးဟာဘသူကပေးတာလဲကဲဘုန်းကြီးကဆရာသမားကပေးတယ်ပြောမယ်ဘုန်းကြီးတို့တရားဒဂမများကြတော့မိဘကပေးတာ ဘသူကပေးတာလဲမိဘကအတတ်ပညာတွေသင်ကြားပေးတယ်ဒီဒီကနေ့လူဘဝမှာတင်းအောင်တင်းတယ်နဲ့ญาတုဘုံသိနေနဲ့ကိုယ့်ရဲ့မိသားစုဘဝလေးကိုတင်းအောင်တင်းတယ်နေနိုင်ထိုင်နိုင်နေဆိုတာမိဘကျေးဇူးဘသူကျေးဇူးလဲမိဘကအတတ်ပညာတွေသင်ကြားမပေးလိုက်ဘူးလားအမွေပစ္စည်းတွေမပေးလိုက်ဘူးလားအဲ့ဒီပေးလိုက်တဲ့ကျေးဇူးကြောင့်မိမိဒီမှာမိသားစုဘဝမှာတင်းအောင်တင်းတယ်ထဲထဲဝါဝါနေနိုင်တယ်ဆိုတာမိဘရဲ့ကျေးဇူးဟုတ်တယ်မလားဒီကနေ့ဘုန်းကြီးဟောဒီမှာရွှေမင်းဝန်သာသနာရိပ်သာကြီး ဒေါမနာရမရွှေမင်းဝန်သာသနာရိပ်တာနောက်ပြီးတော့မင်္ဂလာတော်မျိုးနယ်မှာဘုန်းကြီးကြိုက်ကလောရွှေမင်းဝန်ဖိုးဖွားရိပ်တာကြီးဒီလိုရိပ်တာကြီးတွေတီထောင်နိုင်သွားတယ်ဆိုတာဟာဘုသူကျေးဇူးလေဆရာသမားရဲ့ကျေးဇူးမာစီဆရာတော်ဘုရားကြီးသင်ကြားပေးလိုက်တဲ့တရားနိလန်းတွေနဲ့ဟောနီပြောနီသင်ပြနေတွေနဲ့ဘုန်းကြီးသင်ပြပေးလိုက်တဲ့အတွက်အားလုံးတရားဓမ္မများကသဘောကျနှစ်ချိုက်ပြီးတော့လန္နာပါးတွေပူဇော်ကြတယ် ကျောင်းတွေဆောက်ကြတယ်ဓမ္မယုံတွေဆောက်ကြတယ်ဘုရားတွေတည်ကြတယ်ရေတွင်းရေကန်တွေလူကြတယ်အဲ့ဒါဆရာသမားရဲ့ကျေးဇူးဖြစ်တဲ့အတွက်ကြောင့်ဒီပစ္စည်းဥစ္စာအားလုံးဟာဆရာသမားရဲ့ပစ္စည်းတွေပဲဒါကြောင့်အာသရိယေနာပညာသင်ကြားပေးတဲ့ဆရာသမားကကတော့ပြုတ်ပေးသည်မည်သည်ဟောတိဖြစ်ဆရာသမားပေးလိုက်တာပဲဒါကြောင့်ဇမန်လောကပမာနောပိတ္တလောကောလာဘောတဲ့ဥပ္ပစ္စမာနောတဲ့ ဗြမပြည်လောက်များတဲ့ပစ္စည်းဥစ္စာတွေဖြစ်ပါစေဟောဒီမြေပြင်ကနေပြီးတော့အထက်ဗြမပြည်ထိအောင်လေးပြန်သောပစ္စည်းဥစ္စာတွေအများကြီးဖြစ်ခြင်းဖြစ်ပါစေတဲ့အဲ့ဒီပစ္စည်းဥစ္စာတွေဟာအာသရိယတန်တကောဝဟောဒီတဲ့ဆရာပိုင်ပစ္စည်းတွေပဲဘသူပိုင်ဆိုင်တဲ့ပစ္စည်းတွေလဲဆရာပိုင်ဆိုင်တဲ့ပစ္စည်းတွေပဲဒါကြောင့်ဘုန်းကြီးကတော့နေ့စဉ်မာသီဆရာတော်ဘုရားကြီးရဲ့ကျေးဇူးကိုဘုန်းကြီးတရက်မှမမေ့ခဲ့ဘူး ဘုန်းကြီးတရားဟောတိုင်းဟောတိုင်းမဟာစီဆရာတော်ကြီးမပါတဲ့မဟာစီဆိုတဲ့သကလုံးမပါတဲ့နေ့ညာရှိရလားဘုန်းကြီးရဲ့တရားခွေတွေအားလုံးကိုခင်ဗျားတို့နားနေကြပြီနေ့စဉ်ဟုတ်တယ်မလားတပတ်ကိုနှစ်ရက်နှစ်ရက်နားနေပြီအဲ့ဒီနားတဲ့တရားခွေတိုင်းကိုတေချာနားထောင်ကြည့်မဟာစီဆရာတော်ဘုရားကြီးရဲ့ကျေးဇူးမပါတဲ့နေ့ညာရှိသလားတတိယလို့လားတတိမယလို့လားအဲ့ဒီကျေးဇူးကိုသိလို့လားမသိလို့လားဆရာကျေးဇူးသိလို့ ကျေးဇူးသိတယ်ဆိုတာကတင်ညုတာကတဝေကတင်ညုတာသူတော်ဘာတို့ပြုထမ်းအပ်ပူမြတ်ကျေးဇူးကိုအထူးရှိသည်၍သိလေရှိသည်၎င်းသူတော်ဘာရဲ့ကျေးဇူးကိုသိတယ်ဆိုတာသူတော်ကောင်းလက္ခဏာလားသူယုံမှလက္ခဏာလားသူတော်ကောင်းလက္ခဏာ၅ပါးရှိတယ်နော်ဘယ်နှပါးရှိလဲအဲ့ဒီ၅ပါးရဲ့ကဘုန်းကြီးတို့ယောဂီများသူတော်ဘာရဲ့မိမိပေါ်မှာပြုဘူးတဲ့ကျေးဇူးကို သိနေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလက္ခဏာနဲ့ပြည့်စုံတယ်။ဘာလက္ခဏာနဲ့ပြည့်စုံလဲ။သိတဲ့အတိုင်းဖော်ကျူရ။သိတဲ့အတိုင်းဘာလုပ်ရလဲ။ဖော်ကျူရတယ်။ဘုန်းကြီးအခုလိုတရားတွေဟောပြောနေတာပြသနေတာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိတရားကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးသင်ကြားပေးလိုက်တဲ့အတွက်ဘုန်းကြီးဒီလိုဟောပြောနေတယ်ဆိုတာကိုအမြဲတမ်းဖော်ကျူးနေတယ်ဆရာသမားရဲ့ဂုဏ်ကျေးဇူးဘု து ဂုဏ်ကျေးဇူးလေအဲဒီလိုဖော်ကျူးပြီးတော့အခုဘုန်းကြီး မနေမနာကိုဘုန်းကြီးဒီနှစ်မှာပဲဘုန်းကြီးတို့ယောဂီများကိုနားပေးတယ်ဘုန်းကြီးတရားပြသလာတာနှစ်ပေါင်း40ရှိပြီယောဂီတို့ကိုတရားပြတာနှစ်ပေါင်းဘယ်လောက်ရှိသွားပြီ40ရှိသွားပြီဆရာတော်ဘုရားကြီးရဲ့ကျေးဇူးတွေကိုဆက်တဲ့နေရာအဖြစ်ဆရာတော်ဘုရားကြီးကိုယ်တိုင်နှစ်နှစ်ချိုက်ချိုက်သဘောကျပြီးတော့ဒီတတိပဋ္ဌာန်တရားကိုကိုယ်တိုင်ပေါင်းမြောက်အောင်အားထုတ်တယ်ကိုယ်တိုင်ပေါင်းမြောက်အောင်အားထုတ်ပြီးတော့အဲ့ဒီအားထုတ်ထားတဲ့တရားတွေကိုဆရာတော်ဘုရားကြီးကိုယ်တိုင် သူတစ်ပါးလည်းအကျိုးများမယ်မိမိလည်းအကျိုးများမယ်အဲ့ဒီအကျိုးများမယ်လုပ်ငန်းကိုထိုများတော့တေမနာတော့မယ်တဲ့ဆရာတော်ဘုရားကြီးကဘယ်ချိန်မှနားမှာလဲမိမိလည်းတရားပြနေတဲ့အတွက်အကျိုးမများဘူးလားမိမိတရားပြလို့သူတစ်ပါးတွေတရားတွေအားထုတ်လို့ရောသူတစ်ပါးတွေရောအကျိုးမများဘူးလားမိမိသူတစ်ပါးနှစ်ဦးသားအကျိုးများတဲ့တရားတွေတို့များတော့တေမနာတော့မယ်ဘုန်းကြီးတို့တေမနာမှာပါ အခုလောလောဆယ်လေးအတွင်းမှာဘုန်းကြီးယောဂီတွေဘုန်းကြီးတို့တပည့်ပရိသတ်တွေကိုတကယ်လို့ဘုန်းကြီးဟာအမြဲတမ်းမရဏနုတိကမ္မထံကိုစီးပြမှာမရဏနုတိကမ္မထံဆိုတာဘာလဲသိခြင်းတရားဘာတရားလဲသိခြင်းတရားကို အမြဲတမ်းဘုန်းကြီးစီးပြန်တယ်တကယ်လို့ဘုန်းကြီးဖြုံးငနဲ့တည်သွားရင်တပည့်လက်သားတွေဘာမှ မလုပ်တတ်မကင်တတ်ဖြစ်မှာစိုးလို့ဒီကနေ့ခင်ဗျားတို့ကိုတပည့်တွေရှေ့တန်းတင်ပေးထားတာ ဘုန်းကြီးလွတ်ထားတယ်လို့မထင်နဲ့ရှေ့တန်းတင်ပေးထားသူတို့ကိုနှီးပေးနေတာအဲလိုနှီးပေးနေတာအခုချိန်ဟာဘုန်းကြီးလွတ်မထားဘူးခုဘုန်းကြီးမှာခရီးစဉ်တွေကမပြတ်သေးတဲ့အတွက်ကြောင့်မို့ယောဂီတွေကိုဘုန်းကြီးပြန်ပြီးတော့မကြည့်နိုင်သေးဘူးခရီးစဉ်ပြတ်ပြီဆိုတာနဲ့ဘုန်းကြီးယောဂီတွေကိုပြန်ပြီးကြည့်မယ်ဘုန်းကြီးကိုယ်တိုင်ပြန်ပြီးကင်ပေးမယ်ဒါဘုန်းကြီးရဲ့တပည့်တွေကိုဘုန်းကြီးမရှိတဲ့နောက်မှာသိချင်းတရားဆိုတာကြီးတည်ငယ်သည်ရွေးရလားမရွေးပါဘူးအချိန်ခါရောရွေးသလား မရွေးပါဘူးဘယ်ချိန်ဖြစ်ဖြစ်သိနိုင်တာအဲ့လိုပြုံးကနေကိုမြန်သေသွားခဲ့ရင်ရိတ်တာကြီးမှာတပည့်လက်သားတွေကိုဘာမှဆရာတော်ဟာဘာမှသင်ကြားမပေးခဲ့ဘူးနီးမပေးခဲ့ဘူးဖြစ်မှာဆိုလို့အခုတပည့်တွေနဲ့ဘုန်းကြီးလွတ်ပေးနေတာယောဂီတွေကိုအတွေ့အကြုံတွေအများကြီးရအောင်လွတ်ပေးနေတာဘုန်းကြီးဟာဟွာ30နဲ့သက်တော်30နဲ့30ပြည့်30နဲ့တစ်ထဲအရောက်ဝါတော်7တဝါအရမှာ ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ချီးမြှောက်မှုနဲ့မာဇီတာတနာရိတ်တံမှာအမျိုးသမီးယောဂီတွေကိုဘုန်းကြီးတရားစစ်ပေးရတာဘုန်းကြီးရဲ့ဝါအဲ့ဒီချိန်တုန်းက7ဝါပဲရှိသေးတယ်ဘယ်နှဝါရှိသေးလဲအဲ့ဒီအရွယ်မှာဘုန်းကြီးအဲ့ဒီအရွယ်ကစပြီးမျိုးသမီးယောဂီတွေကိုဘုန်းကြီးတရားစစ်ခဲ့ရအဲ့တော့အခုလည်းပဲဘုန်းကြီးရဲ့တပည့်တွေအခုအသက်40ကျော်ကုန်ကြဒါကြောင့်မို့မင်းတို့နေတတ်ထိုင်တတ်ရှိပြီဒီအချိန်မှာမင်းတို့ကဒါတွေ တင် जा ပေးမှဖြစ်မယ်လက်တွေ့ကွင်းဆင်းမှဖြစ်မယ်ဆိုပြီးလက်တွေ့လွတ်ပေးထားတာဘုန်းကြီးကနောက်ကအမြဲတမ်းမေးရပဲသူတို့မာစီဆရာတော်ဘုရားကြီးတင်ပေးတယ်လို့သူတို့ကနောက်ကနေအမြဲတမ်းတင်ပေးရပဲအမြဲတမ်းတင်ပေးရပဲယောဂီရဲ့အနေထားတွေကိုအမြဲတမ်းမေးရပဲကိုယ်တိုင်လည်းယောဂီတွေကိုကြည့်ရပဲအေးအဲ့ဒီလိုကြည့်ပြီးတော့သင်ကြားပေးနေတာဒါကြောင့်မို့အခုဆရာတော်ဘုရားကြီးသင်ကြားပေးတဲ့တရားနိလန်းနေတိုင်းဘုန်းကြီးကအခု တရားဟောတိုင်းဟောတိုင်းဆရာသမားရဲ့ဂုံကျေးဇူးတွေကိုအများနဲ့တတိယတယ်သိတယ်တတိယတဲ့အတိုင်းဖော်ကျူးတယ်ဖော်ကျူးရုံနဲ့လားဆိုတော့ဒီကနေ့ဆရာတော်ဘုရားကြီးတက်တော်တင်ရှာမရှိတော့တဲ့နောက်ပိုင်းဆရာတော်ဘုရားကြီးသာသနာပြုခဲ့တဲ့ကမ္ဘာနိုင်ငံအသီးသီးကိုဘုန်းကြီးဆရာတော်ဘုရားကြီးရဲ့ကိုစားချွတ်ပြီးတော့ဘုန်းကြီးသာသနာပြုပေးနေတယ်ဘုန်းကြီးငယ်စဉ်တုန်းကတော့ဆရာတော်ဘုရားကြီးရဲ့ကိုစားရွှေတော်ကုန်းဆရာတော်ကြီးချွတ်ပြီးသာသနာပြုတယ် ချမ်းမြေ့ရိပ်သာဆရာတော်ဘုရားကြီးသာသနာပြုတယ်။နောက်ပြီးတော့တတ္ထမရံတိဆရာတော်ဘုရားကြီးသာသနာပြုတယ်။နိုင်ငံအသီးသီးကိုကြွတယ်။အခုဇီးဆရာတော်ဘုရားကြီးတွေကတက်တော်60ကျော်80ကျော်ကြီးတွေဖြစ်ကုန်ကြတော့အဲ့ဒီလိုလက်ပတ်ပြီးမကြွနိုင်တဲ့အခါမှာဒီဆရာတော်ဘုရားကြီးတွေရဲ့နေရာကိုဘုန်းကြီးအစားဝင်လာရတယ်။ဘုန်းကြီးအခုတစ်ခေါက်တစ်ခေါက်သွားလိုက်ရတယ်ဆိုတာတစ်ခါတည်းမှအမတန်ပင်ပန်းပါတယ် နားရဲ့မရှိဘုန်းကြီးတခါလဲဒီစခန်းကဒီမြို့ကနေပြီးတော့တရားစခန်းသိမ့်ခဲ့တယ်သိမ့်ပြီးတာနဲ့တပြိုင်တည်းတည်းဘုန်းကြီးဒီစခန်းကိုနေ့လယ်ပိုင်းကိုသိမ့်တယ်သိမ့်ပြီးလေရင်နဲ့လိုက်သွားတယ်ဟိုဘက်ပြည်နယ်ရောက်တဲ့အခါကျတော့ဟိုဘက်မှာတရားစခန်းထပ်ဖွင့်တယ်အဲဒီလိုကိုရင်မချားပဲနဲ့ဘုန်းကြီးရက်ဆက်အရှိပြေးလိုက်အနောက်ပြေးလိုက်တောင်ပြေးလိုက်မြောက်ပြေးလိုက်နဲ့ဘုန်းကြီးကိုအဲ့ဒီမှာအဲ့ဒီလောက်ကိုအပင်ပန်းခံပြီးတော့ဘုန်းကြီးဆောင်ရွက်ပေးနေပါအဲ့ဒါတွေကဘုသူကျေးဇူးဆက်နေတာ မာသီဆရာတော်ဘုရားရဲ့ကျေးဇူးကိုစနေတာကတဝေရီသူများပြုအပ်ကျေးဇူးရက်ကိုတတ်တရွေ့မှတ်တရွေ့ဆက်လက်ရှိသည်၎င်းမိမိပေါ်မှာပြုထားတဲ့ကျေးဇူးတွေကိုမိမိစွမ်းနိုင်သမျှကျေးဇူးတွေပြန်ဆက်နေတာဘုဆရာတော်ဘုရားရဲ့ကျေးဇူးတွေဆက်နေတာဆရာတော်ဘုရားကြီးကိုယ်တိုင်ဘုန်းကြီးကိုဦးစင်းကတနေ့နိုင်ငံရခြားတွေကိုဦးစင်းသာသနာပြုကြွရမှာပါလို့ဆရာတော်ဘုရားကြီးကိုယ်တိုင်တတ်တော်တင်ရှားရှိစဉ်က အမင်းရှိခဲ့ဆရာတော်ဘုရားကြီးဟာခန္ဓာဝင်မချမီစံလွန်တော်မမူမီအဲ့ဒီမှာတစ်နှစ်လိုလောက်မှာဆရာတော်ဘုရားကြီးပြည်ပါခရီးကိုကြွပါတယ်ငါးနိုင်ငံခရီးကျမှာအဲ့ဒီခရီးစဉ်ကိုဘုန်းကြီးကိုဆရာတော်ဘုရားကြီးကဥစဉ်တဲ့ဥစဉ်တနေ့နေ့တစ်ချိန်ချိန်မှာဥစဉ်သာသနာပြုကြွမှာတဲ့အတွေ့အကြုံရအောင်ဥစဉ်ဒီတစ်ခေါက်လိုက်ခဲ့ဆိုပြီးဘုန်းကြီးကိုခေါ်ပါတယ် အဲဒါဘုန်းကြီးကလည်းပဲနိုင်ငံခြားလိုက်ရမယ်ဆိုတော့ဟိုတခါတည်းကျန်းတဲ့လွတ်လွတ်ထွက်သွားမြောက်ကျန်းတဲ့တင်မနဲ့ကိုမထီတော့မြောက်သွားမြောက်သွားပြီဒီတိုင်းအေးအေးမနေဘူးဆရာတော်ကြီးကဦးစင်းဓာတ်ပုံလေးတွေတဲ့ passport ဓာတ်ပုံလေးတွေရိုက်ရိုက်ပြီးသားရှိလားရှိပါတယ်ဗျာအဲ့ဒါမနေ့ဖန်ကြရင်အဖွဲကိုသွားပြီးတော့ပို့လိုက်တဲ့ passport ဓာတ်ပုံလေးအဲသူတို့အားလုံးစီစဉ်ပေးလိုက်မယ်တဲ့ဆရာတော်ဘုရားကြီးကပြောတာ တမဖျားဆိုပြီးဘုန်းကြီးလည်းဥပေါက်စိန်ပေါက်ဥချချပြီးတော့တခါလဲဆင့်ပြေပြောတာကိုဝမ်းသာတာနိုင်ငံညာလိုက်ရတော့မယ်လိုက်ရတော့မယ်ပေါ့အဲ့ဒီမှာဟိုအနည်းဆုံးဖြစ်တဲ့ဘုသူ့ကိုသွားပြီးတော့ဘုန်းကြီးကပြောလိုက်လေဆိုဆရာတော်ဥတ္တဝရဘုန်းကြီးမာစီဆရာတော်ဘုရားကြီးကအပေါ်တတ်မှနေတယ်ဆရာတော်ဥတ္တဝရအောက်ထပ်မှနေတယ်အဲ့တော့ဘုန်းကြီးအပေါ်တတ်ကနေဆင့်ပြေလာပြီးဆရာတော်ဥတ္တဝရနဲ့သွားပြီးတော့ဆရာတော်ဥတ္တဝရဥချပြီးတော့ဘာတော့ဟဲ့ဟာဆရာတော် တပည့်တော်တခါနိုင်ငံညာသွားရတော့မှာဟာမင်းဘယ်တော့ကွာ ဆရာဒီမှာလည်းစာအုပ်ကြီးကြည့်နေရတယ်ပြစ်ချရတယ်စာအုပ်ကြီးပြစ်ချပြီးမင်းဘယ်လိုက်ရမှာလဲကွာအာမာသီဆရာတော်ဘုရားကြီးကကုငါးနိုင်ငံတော့ခကြီးကိုသွားရမှာလေအဲ့ဒီခကြီးကိုတပည့်တော်လိုက်ခဲ့ရမှာဟာအဲ့ဒီခကြီးစဉ်ငါနိုင်ငံသားတွေငါမလိုက်ဘူးကွာလေငါလိုက်ချင်တာသူကလည်းစာအုပ်ကြီးပြစ်ချပြီးကျောင်းကိုတက်ပြေးပါလေဟောလေကျောင်းကိုတက်ပြေးရောအဲ့ဒီမှာကျောင်းကိုတက်ပြေးလိုက်တဲ့ခါကျတော့ဘုန်းကြီးကနောက်ကလိုက်လိုက်တော်တဲ့ခါကျဆရာတော်ကြီးဘုရားတဲ့တပည့်တော် ဒီနိုင်ငံနေရောက်လည်းမရောက်ဘူးလို့တပည့်တော်လက်ချက်မှာဆရာဦးတန်ဝရလျှောက်ပါလေရောလျှောက်ပါလေတော့ဆရာတော်ကြီးခက်ကောဘုန်းကြီးလည်းပြောထားပြီဦးတန်ဝရလည်းဆရာတော်ဦးတန်ဝရလက်ချက်မှာလည်းပြောနေရောအဲ့တော့ဆရာတော်ရဲ့ဘုန်းကြီးပဲလှည့်ကြည့်ဦးတန်ဝရပဲကြည့်ဒါနဲ့ဘုန်းကြီးကပဲလျှော်ပြီးတင်ပါဗျာတပည့်တော်ကိစ္စမရှိပါဟုတ်တယ်တဲ့ဥတ္တဝရမရှိရင်လည်းဥစဉ်ရှိမှာတဲ့အမျိုးသမီးယောဂီတွေကိုဥစဉ်တို့နှစ်ပါးစောင့်ရှောက်နေတာဆိုတော့ဥတ္တဝရမရှိရင်လည်းဥစဉ်ရှိမှာတဲ့အဲ့တော့ ဥဒဝရအသက်ကြီးပါပြီတဲ့နောင်လဲဘယ်မှရောက်ဖို့ဆိုတာမရှိတော့ဘူးတဲ့ဥစဉ်ကတော့နောင်နိုင်ငံသားသာသနာပြုတွေဥစဉ်ကြွရမှာပါဆရာတော်ဘုရားကြီးကပြောလိုက်တာဒါကြားဒီစကားအတိုင်းပဲဘုန်းကြီးကတော့ငါတနေ့ကြွကိုကြွရမယ်ဆိုတာဘုန်းကြီးအများအားစောင့်နေတယ်ဘုန်းကြီးကြွတဲ့တရားပြပကြွတဲ့နည်းရှိတယ်နော်တချို့ကကိုယ့်ဟာကိုယ်စပွန်ဆာကိုမှာယူပြီးတော့ကိုယ့်ပတ်စံနဲ့ကိုသွားတဲ့နည်းဘုန်းကြီးဟိုဒီက ဒီရိပ်သာမှာရှိတဲ့ဘုန်းကြီးရဲ့ကျောင်းတကာကျောင်းမတွေအားလုံးအဖွဲ့လူကြီးတွေဟိုဘယ်ဆရာတော်ကနိုင်ငံသားတဲ့သတင်းစာတွေထည့်လိုက်ပြန်ဘယ်ဆရာတော်ကနိုင်ငံသားတဲ့သတင်းစာတွေထည့်လိုက်ပြန်ထဲတော့ဘုန်းကြီးရဲ့တရားတရားဓမ္မတွေကတခါလဲရွာရွာရွာရွာနဲ့လှုပ်ပြီးတော့ဘုန်းကြီးနာလာဆရာတော်ကြွပါဗျာဘယ်ကြွရမှာလဲနိုင်ငံသားသူများကသွားလိုက်တာသွားပါကိုငင်းတော့ကုံမစီသူတို့လှူရမယ်ဘုန်းကြီးကပြောတယ်ဘုန်းကြီးကြွကျင်တဲ့နေ့ကအခု ဘုန်းကြီးတွေသွားတဲ့နည်းမျိုးနဲ့မသွားခြင်းဘူးလို့ဘုန်းကြီးကပြောတယ်ဆရာတော်ကဘယ်နည်းနဲ့သွားခြင်းတာလဲမဟာစီဆရာတော်ဘုရားကြီးကြွတဲ့နည်းမဟာစီဆရာတော်ဘုရားကြီးကဘယ်လိုကြွတာလဲဟိုနိုင်ငံမှာရှိတဲ့မြန်မာတွေကဟိုနိုင်ငံမှာရှိတဲ့နိုင်ငံသားတွေကသူတို့နိုင်ငံမှာဆရာတော်ဘုရားကြီးတရားဟောတရားပြဖို့ပြင့်ညာအဲ့လိုပြင့်တဲ့နေရာတိုင်းကိုဆရာတော်ဘုရားကြီးကလှည့်ပြီးသူတို့ပြင့်တဲ့နောက်လိုက်ပြီးကြွပြီးတရားဟောတရားပြပေးရဘုန်းကြီးကအဲ့ဒီနည်းနဲ့ပဲသွားခြင်းတယ် ဒီလိုမဟုတ်ဘဲနဲ့ကိုယ့်ဟာကိုယ်တတ်နိုင်လို့တရားဓမ္မကတတ်နိုင်လို့ဒီလေရင်စရိတ်တွေပေးပြီးတော့လေရင်စရိတ်တွေကိုယ့်ဟာကိုယ်ခံပြီးတော့သွားတဲ့နေ့ကိုဘုန်းကြီးမသွားလို့ဘူးလို့ဘုန်းကြီးကပြောပြတယ်ခဏလေးဆောင်ဘုန်းကြီးအလှည့်ရောက်တော့မယ်ပါတယ်လေဘုန်းကြီးအလှည့်ရောက်တော့မယ်ဘုန်းကြီးကပြောတယ်ပထမလို့ဘုန်းကြီးကပြောပြတယ်တောင်ပုလူဆရာတော်ကြီးနဲ့မဟာစီဆရာတော်ဖျားကြီးနိုင်ငံရခြားကမ္ဘာသာသနာပြုဒီနှစ်ပါးလေးပဲရှိတယ် ဟုတ်တယ်မလားဒီနှစ်ပါးလေးပဲကမ္ဘာနိုင်ငံတည်တည်ကြွနေတယ်ဒီဆရာတော်ကြီးတွေမကြွနိုင်တော့တဲ့အခါကျတော့ဒီဆရာတော်ကြီးတွေရဲ့တပည့်ဖြစ်တဲ့ရွှေတော်ကုန်းဆရာတော်ကြီးတို့ချမ်းမြေဆရာတော်ကြီးတို့သရမရန်တီဆရာတော်ကြီးတို့ကြွကုန်ကြတယ်အဲ့တော့ကြွနေကြပြီဆိုတော့ဘုန်းကြီးကပြောတယ်ခဏလေးစောင့်ကြုတ်လှည့်ရောက်တော့မယ်ဘုန်းကြီးကပြောတယ်အဲ့ဒီကြမှာဆရာတော်ကြောင်းပြစ်ပြီးတော့ဒီလောက်ကြာကြီးနေလို့မဖြစ်ပါဘူးဖခင်ခင်ဗျားတို့မရှောင်နဲ့ဘုန်းကြီးလှည့်ရောက်လိမ့်မယ်အခုဘုန်းကြီးကိုရှောင်ရတဲ့အဖြစ်ရောက်လာပြီ ဆရာတော်ဒီလောက်ကြောင်းပြက်တာလို့ဖြစ်ဘူးထင်တယ်ဗျာအဲ့ဒါကြွရင်လည်းဆရာတော်သိပြီးရဲ့အကြာကြီးမနေပါနဲ့ဗျာဘလောက်ပဲနေပါဗျာဆိုခုဖြစ်လာပြီအဲ့တော့ဘုန်းကြီးလည်းရောက်လာပြီကိုဆရာတော်ကြီးတွေကတက်တော့90ကျော်ပြီ80ကျော်ပြီကြွနိုင်သေးလားကြွလဲတနေရာပဲကြွနိုင်တယ်အမေရိကဆိုရင်အမေရိကတနေရာပဲထိုင်နိုင်တယ်ဘုန်းကြီးကပြည်နယ်အသီးသီးကိုလက်ပတ်ပြီးတော့အမေရိကန်ကြွလိုက်တယ်ဆိုရင် ရှိပဲအနောက်ဘက်ပြည်နယ်တွေကိုသူတို့ပင့်တဲ့နေရာတွေသူတို့ရဲ့စခန်းပွဲဖြစ်ချင်တဲ့နေရာတွေကိုဘုန်းကြီးလှည့်ပတ်ပြီးကြွနေရတာအရှိပဲကူလိုက်နောက်ဘက်ကူလိုက်နောက်ဘက်ကူလိုက်ရှိပဲကူလိုက်နေအဲ့လိုသွားပြန်ပြီးတော့အဲ့ဒီမှာစခန်းပွဲတွေစခန်းပွဲတွေလှည့်ပတ်ပြီးတော့တရားတွေဟောပြောပြသပေးနေရတာအဲ့လိုပြန်တာပေးနေရတာအခုကိုယ့်လှည့်ရောက်လာပြီကိုယ့်လှည့်ရောက်လာတဲ့အတွက်ကိုကျေးဇူးဆက်ခွင့်ရပြီပိုက်ဆက်ခွင့်ရတာ ਨੇ ကျေးဇူးဆက်ခွင့်ရပြီဆိုပြီးဘုန်းကြီးဝမ်းသာခဲ့တယ် မမြောက်ဝမ်းသာဒါပေမဲ့ပင်ပန်းတာတော့အလွန်ပင်ပန်းတယ်ဘုန်းကြီးပြန်လာတယ်ဆိုရင်ဘုန်းကြီးတို့ယောဂီများအကက်ခတ်ကြည့်ပေါ့ဘုန်းကြီးအသားရည်တွေဟာဘာဖြစ်လာညိုမဲလာပိန်ချုံလာအဲ့ဒီမှာအဲ့အိတ်တွေအသားတွေအနေတွေအကုန်လုံးပြက်ပြီးတော့အလုတ်တွေကဆက်တိုက်ဆက်တိုက်လွတ်လာကြရအဲ့ဒီလိုကိုပင်ပန်းခံပြီးတော့ဘုန်းကြီးဆရာတော်ဘုရားကြီးရဲ့သာသနာကို ပြန်ပြီးတော့ယေရှုဆက်တာကတဝေရီမိမိပုံမှာပြုခဲ့တဲ့ယေရှုတရားတွေကိုပြန်ပြီးတော့ ဆန့်နေတာဘာလုပ်နေတာလဲပြန်ဆန့်နေတယ်ဆိုတာသူတော်ကောင်းလက္ခဏာဘာလက္ခဏာလဲဟေးအဲ့ဒီလိုကျေးဇူးဆန့်နေရတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုကျေးဇူးဂုဏ်ရင်ဗါတယ်လေဆက်စေခြင်းသည်မိမိတို့ပေါ်မှာမိဘရဲ့ကျေးဇူးရှိရင်အဲ့ဒီကျေးဇူးကိုဘာလုပ်ရမှာလဲဆရာသမားရဲ့ကျေးဇူးရှိရင်အဲ့ဒီဆရာသမားရဲ့ကျေးဇူးကိုဘာလုပ်ကြရမှာဆက်ရမယ်သိလဲသိရမယ်သိပြီးတော့လဲဆက်ရမယ် ဆက်နိုင်အောင်လဲကြိုးစားရအဲ့ဒီဆက်တဲ့အခါကာလမှာဘုန်းကြီးတို့မြတ်စွာဘုရားကဘုရားရှင်ကိုရောမြတ်ကြီးကကျေးဇူးဆက်တဲ့အခါကာလမှာသံမိတပူဇာဓမ္မပူဇာပူဇာခြင်းဘယ်နှမျိုးရှိတယ်နှစ်မျိုးမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဓမ္မပူဇာဖြင့်ပူဇော်ပြီးကျေးဇူးဆက်တာကိုမြန်နိုးတော်မူတယ်နော်အဲတော့ဘာကြောင့်လဲဆိုတော့ကျေးဇူးရှိတယ်ဆိုတာဘုန်းကြီးတို့ဒီမှာ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဘဟုကာရတုတ်တံမှာမြတ်စွာဘုရားဟောထားတယ်ကျေးဇူးများတဲ့ဆရာ၃မျိုးရှိတယ်ကျေးဇူးများတဲ့ဆရာဘယ်နှမျိုးရှိလဲတယောမိဘေကဝေပုဂ္ဂလံပုဂ္ဂလံသာဘဟုကာရောတဲ့ဘေကဝေယံတော်များဥจิตတို့တယောသုံးပါးဂုံတော်ဤမေပုဂ္ဂလံဤဆရာဖြစ်သောပုဂ္ဂိုလ်တို့သည်ပုဂ္ဂလတာတပြည့်ဖြစ်သောပုဂ္ဂိုလ်အားဘဟုကာရောကျေးဇူးများလှပါပေ၏ ဆရာ၃မျိုးရှိတယ်တဲ့ကျေးဇူးများတဲ့ဆရာ၃မျိုးအဲ့ဒီဆရာ၃မျိုးကဘယ်လိုပုဂ္ဂိုလ်တွေလဲနံပါတ်၁ကယံဘိခဝေပုဂ္ဂလံအာဂမပုဂ္ဂလောဗုဒ္ဓံတရဏဂတောဟောတိဓမ္မတရဏဂတောဟောတိသံဃံတရဏဂတောဟောတိယံဘိခဝေပုဂ္ဂလောဣမတာပုဂ္ဂလတာဘဟုကာရောဘိခဝေယဟံတော်များဥจิตသားတို့ယံပုဂ္ဂလံအကျဉ်ဆရာဖြစ်သောပုဂ္ဂိုလ်ကိုအာဂမအကြောင်းပြု၍ ပုဂ္ဂလောတပည့်ဖြစ်သောပုဂ္ဂိုလ်သည်ဗုဒ္ဓမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတရဏံကိုဝယ်အားထားရာဟူ၍ကတော်စီကတိဟောတိဖြစ်၏ဓမ္မံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူ၏တရားတော်ကိုတရဏကိုဝယ်အားထားရာဟူ၍ကတော်စီကတိဟောတိဖြစ်၏တန်ခမ်းမြတ်စွာဘုရားရှင်ဤတပိတာတန်ဃာတော်ရှင်မြတ်ကိုတရဏကိုဝယ်ရာဟူ၍ကတော်စီကတိဟောတိဖြစ်၏ ဘေခဝေယံတော်များအိုချစ်သားတို့အယံပုဂ္ဂလောဤဆရာဖြစ်သောပုဂ္ဂိုလ်သည်အယံပုဂ္ဂလောဤကဲ့သို့ယရဏသုံးပါးကိုကိုးကွယ်စည်းကပ်တအောင်သင်ကြားပြသပေးတဲ့ဆရာဖြစ်သော ပုဂ္ဂိုလ်သည်အယံပုဂ္ဂလောဤကဲ့သို့တရဏဂုံတီအောင်သင်ကြားပြသပေးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည်ဤမသာပုဂ္ဂလတာတပြည့်ဖြစ်သောပုဂ္ဂိုလ်အားဘုကာရောများသောကျေးဇူးရှိပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဘုန်းကြီးတရားမဟောရတာတလားကြော်သွားပြီနော်ဒီကနေ့ကတော့အတိုးချဟောမှာပဲအဲ့ဒါနောက်ကနေတော့တခါလဲကလေးဆွဲပြီးငိုအောင်တော့စိတ်မနေကြနဲ့ ဒီနေ့ကတော့ဘုန်းကြီးကအတိုးချဟောမှာပဲအဲတော့ဘုန်းကြီးစီမံထားတဲ့ဘုန်းကြီးစိတ်ကူးထားတာလေးတော့ပြီးအောင်ဟောသွားမယ်ဟုတ်တယ်မဟုတ်လားဆရာဘယ်နှမျိုးတဲ့လဲအဲ့ဒီဆရာ၃မျိုးကိုတော့ဘုန်းကြီးနားလည်အောင်ဟောပေးသွားမယ်ဟုတ်တယ်မဟုတ်လားနံပါတ်၁ကတရဏဂုံတီအောင်သင်ပြပေးတယ်ဆရာဘာတီအောင်သင်ပြပေးတယ်ဆရာအဲ့ဒီလိုတရဏဂုံတီအောင်သင်ပြပေးတယ်ဆရာဟာလေးပဲကျေးဇူးများတဲ့ဆရာပါပဲ ဒီတော့တရဏဂုံဆိုတဲ့စကားထဲမှာတရဏဆိုတဲ့ပါဠိအဲ့ဒီပါဠိရဲ့အဓိပ္ပာယ်ကိုဘုန်းကြီးတို့နားလည်သဘောပေါက်ဖို့လိုပါတယ်တရတိဟိန္တတိတိတရဏံလို့ဒီလိုကျမ်းဂန်များမှာဖွင့်ပြထားတော့တရတိဟိန္တတိတတ္တဝါတို့ဤဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်၏တရတိဟိန္တတိတတ္တဝါတို့ဤဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်၏ဣတိထို့ကြောင့်တရဏံ တရဏမြည်တယ်ဝါတရဏဂုံမြည်တယ်တတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်လို့ဗုဒ္ဓဓမ္မတန်ခါဆိုတဲ့ဒီတရဏဒီသုံးပါးဟာတရဏဂုံမြည်တယ်ဒီမှာဘုရားတရားတန်ခါဟာတတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုမလုပ်တတ်တယ်ပယ်ရှားတတ်တယ်ကာကွယ်တတ်တယ်ဒီတော့တတ္တဝါတိုင်းတတ္တဝါတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့အသက်ရှင်နေရမှာကိုကြောက်သလားမကြောက်ဘူးလား ခြောက်တာပဲအသက်ရှင်နေရတဲ့ကာမှာကိုယ်လည်းဆင်းရဲနေရမယ်စိတ်လည်းဆင်းရဲနေရမယ်ဒါသိကြောက်ကြတာပဲနောက်ပြီးတော့ဒုက္ခတိဘဝဆိုတဲ့အပေပုံကြောက်ရောက်မှာကိုရောမကြောက်ဘူးလားအပေပုံအပေလေးပါးဒီမှာလူဘဝကြီးရပြီးတော့မှတကယ်သာသနာတော်နဲ့တွေ့နေရတဲ့အတန်းနဲ့အပေလေးပါးကြားရအောင်မယ်ဆိုရင်လည်းသွားပြန်ပြီသာသနာတော်နဲ့တွေ့ရကြုံနဲ့ရလားလူဖြစ်ရကြုံနဲ့ရလားမနှက်ဘူးအဲ့လိုအပေလေးပါးကြားမှလည်းမကြောက်ဘူးလားနောက်ပြီးတော့ဒီမှာရရှိထားတဲ့စီးစိမ်ဥစ္စာ ဒီရရှိထားတဲ့စည်းစိမ်ဥစ္စာတွေနဲ့ရရှိပြီးဘုံဘဝကနေပြီးတော့ပြက်ပြီးပြက်ပြားဆိုးရုပ်သွားမှာကိုလည်းမကြောက်ကြဘူးလားကဲအဲ့ဒီအကြောက်တရားတွေကိုမြတ်စွာဘုရားရှင်ကဒီတတိပဋ္ဌာန်တရားတွေကိုတတိပဋ္ဌာန်လမ်းစဉ်ကြီးချမှတ်ညွှန်ကြားပြီးတော့ပယ်ဖြောင်းမပေးခဲ့ဘူးလားမြတ်စွာဘုရားကဧကယနောယံဘေကွေမေဃောတတ္တနာဝိတုဒ္ဓိယ လောကပရိဒေဝနံသမတိကမယဒုက္ခဒေါမနတဏအထင်ကမယညာယတာတိကမယနိဗ္ဗာန်တသစ္စိကရိယာယယရိဒံသတ္တရောတတိပဌာနာဒီတတိပဌာန်တရားတွေပွားများအားထုတ်လို့ရှိရင်ကွာ စိတ်ညစ်ကြေးတွေလည်းစင်ကြယ်လိမ့်မယ်နောက်ပြီးတော့မိမိတို့တောကဆိုတဲ့သားကြောင့်သမီးကြောင့်ပစ္စည်းကြောင့်လင်းကြောင့်ဇနီးကြောင့်ပစ္စည်းကြောင့်ယာတို့ကြောင့်ပူဆွေးမှုဆိုတဲ့တောက နောက်ပြီးတော့ပရိဒေဝငိုကြွေးမှုဆိုတဲ့ပရိဒေဝတွေလည်းပဲလွန်မြောက်သွားနိုင်တယ်နောက်ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းပဲချုပ်ငြိမ်းနိုင်တယ်ညာယတာအရိယာမဲ့ကိုလည်းရနိုင်တယ်အောက်ထက်သောတပတ္တိမဲ့လောက်ရရင်အပေလေးပါမလွတ်ဘူးလားဒီမှာတတိပဌာန်လမ်းစဉ်ကိုချပချပြထားခဲ့တာနောက်ပြီးတော့အပင်လေးပါးလည်းလွတ်နိုင်တယ်နိဗ္ဗာန်တသစ္စည်းကရိယာယနိဗ္ဗာန်ထိအောင်ရောမျက်မှောက်မပြုတ်နိုင်ဘူးလားတဲ့ အဲဒီလိုအပယ်လေးပါးတွေလည်းလွတ်မြောက်နိုင်တဲ့ဒီမှာတတိပဋ္ဌာန်လမ်းစဉ်ဆိုတာတွေကိုမြတ်စွာဘုရားကချမှတ်ပြီးတော့ညွှန်ကြားပြီးတော့ပယ်ဖြောက်ပေးခဲ့တယ်။နောက်ပြီးတော့ဒီတတိပဋ္ဌာန်တရားတော်ကိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာကျင့်သုံးတဲ့အတိုင်းစောစောကပြောတဲ့အတိုင်းယုံနာဖြစ်ပျက်ကစပြီးဝိပဿနာဉာဏ်နေရင့်ကျက်ပြည့်စုံလို့တမက်တဖို့လောက်ရသွားပြီဆိုရင်အပယ်လေးပါမလွတ်ဘူးလား။ဒုက္ကတိဘေးကမလွတ်မြောက်ဘူးလားဗျာ။လွတ်မြောက်သွားတယ် တကယ်လို့ပါရမီတွေရှုမယ်ဆိုရင်ဆက်လက်ကြိုးစားပွားများအားထုတ်သွားလို့ဗရဒ္ဓမညာပူညာဆက်ရောက်သွားပြီဆိုရင်ဘဝခရီးတန်တရာခရီးတွေကရောအပြည့်တိုင်းမလွတ်မြောက်နိုင်ဘူးလားကဲအပြည့်တိုင်းလွတ်မြောက်တည်ဖြီးဒီသတိပဋ္ဌာန်တရားကမကယ်တင်ဘူးလားကယ်တင်ပေးတယ်နောက်တန်ဃာတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေကလည်းပဲမြတ်စွာဘုရားချမှတ်ထားတဲ့သတိပဋ္ဌာန်လမ်းစဉ်အတိုင်းထပ်ဆင့်ပြီးတော့လမ်းညွှန်မှုရေမပေးကြဘူးလား ကဲအဲ့ဒီအကြောက်တရားတွေပဲဖြောက်ပေးတာပဲဒီတရားဗုဒ္ဓဓမ္မသံဃာဆိုတာတွေကဟုတ်တယ်မဟုတ်လားအဲ့ဒီတတ္တဝါတွေရဲ့တဏ္ဍာမှာဖြစ်ပေါ်နေတဲ့အဲ့ဒီအကြောက်တရားတွေကိုပယ်ဖြောက်ပေးလို့ဘုရားတရားသံဃာဒီယရဏသုံးပါးကိုတရဏဂုံလို့ခေါ်တယ်။ဘာလို့ခေါ်တယ်။အေးတရဏဂုံလို့ခေါ်တယ်။အဲ့ဒီဘုရားတရားသံဃာယရဏသုံးပါးအပေါ်မှာယုံကြည်မှုဆိုတဲ့တရားတရားနဲ့ပြည့်စုံသွားပြီ။ဟုတ်တယ်မလား။ အဲ့လိုပြည့်စုံသွားပြီဆိုရင်တန်ត្រာဆင်းရဲကလွတ်မြောက်နိုင်တဲ့ဒါနသီလဘာဝနာဆိုရဲကောင်းမှုကုသိုလ်တရားတွေ तू ပြုတ်လို့မလားမပြုတ်လို့ဘူးလားပြုတ်လို့ပြီဆိုရင်ဒုက္ခတိဘေးဆိုတဲ့အပယ်ဘေးကရောမလွတ်နိုင်ဘူးလားဆင်းရဲငြိမ်းတဲ့နိဗ္ဗာန်ထိအောင်လည်းမျက်မှောက်မပြုတ်နိုင်ဘူးလားဒါကြောင့်တရဏဂုံတီအောင်သင်ကြားပြသပေးတဲ့ဆရာဟာမိမိတို့ပေါ်မှာကျေးဇူးများသလားမများဘူးလားကဲဆိုလိုက်ဗျာတရဏဂုံတီစေ သင်ကြပေမြတ်လေးတို့ဆရာသရဏဂုံတီစေသင်ကြပေမြတ်လေးတို့ဆရာ ဒီသရဏဂုံတိအောင်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကသီလတွေတရားအထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမပေးခဲ့ဘူးလားအဲဒီမှာသရဏဂုံတွေရောချချပြီးတော့မပေးခဲ့ဘူးလားအဲဒါသရဏဂုံတင် जा ပြသပေးတဲ့ဆရာသမားတွေအားလုံးပေါ့ယဟန်တန်ဃာတွေအားလုံးဟာကျေးဇူးများသလားမများဘူးလားတဏ္ဍပတ်တိကျေးဇူးများတဲ့ဆရာနောက်နံပါတ်2ကဘုနာဇာပဒံဘေကဝေယံအာဂမယံပုဂ္ဂလံအာဂမပုဂ္ဂလော ဣဒံဒုက္ခံတိယတ္ထဘူတံပဇာနာတိယံဒုက္ခသမုဒယောတိယတ္ထဘူတံပဇာနာတိအယံဒုက္ခនិရောဓောတိယတ္ထဘူတံပဇာနာတိယံဒုက္ခនិရောဓခံမိနိပရိပရာတိယတ္ထဘူတံပဇာနာတိအယံဘိကဝေပုဂ္ဂလောဣမတာပုဂ္ဂလတာဘဟုကာရောဘိကဝေယံတော်များအိုချစ်သားတို့ပုဏ္ဏဇာပရနောက်တစ်မျိုးကယံပုဂ္ဂလံကျင့်ဆရာဖြစ်သောပုဂ္ဂိုလ်ကို အာဂမအကြောင်းပြု၍ပုဂ္ဂလော တပြည့်ဖြစ်သောပုဂ္ဂိုလ်သည် ဣဒံဤတဏမှတပါသောဒေဝမကခန္ဓာ၅ပါးယုံနာတရားတို့သည်သာဒုက္ခဒုက္ခသစ္စာမိပါပေ၏ဣတိဤသို့ယတ္တဗုဒ္ဓဟောတိုင်းမှစွာပဇာနာတိတိဤအယံဤတဏတရားသည်သမှုရိယသစ္စာဤအယံတရားသည်ဒုက္ခသမှုရိယောဒုက္ခဖြစ်ကြောင်းသမှုရိယသစ္စာမိပါပေ၏ဣတိဤသို့ယတ္တဗုဒ္ဓဟောတိုင်းမှစွာပဇာနာတိတိဤအယံဤနိဗ္ဗာန်သည်သာဒုက္ခနိရောဓောတိ ဒုက္ခချိုရာနေဒုက္ခချိုရာနေရောဓသစ္စာမိပါပေ။ဣတိဤသို့ယတ္တဗုဒ္ဓဟုတ်တိုင်းမှစွာပဇာနာတိတိဤ။ဘယံဤမေခင်ရှိပါတိတံဒုက္ခនិရောဓဂ ामि နိပြိပရာဒုက္ခချုပ်ကြောင်းနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောတတိပဋ္ဌာဆိုတဲ့မေခင်အကျင့်မြတ်မေခင်ရှိပါတရားတိတရားမြည်ပါပေဤမေဃသစ္စာမြည်ပါပေဤတိဤသို့ယတ္တဗုဒ္ဓဟုတ်တိုင်းမှစွာပဇာနာတိတိ၏ ဘေခဝေယံတော်များဥจิตတို့အယံပုဂ္ဂလောဤကဲ့သို့ဆရာဖြစ်သောပုဂ္ဂိုလ်သည်အယံပုဂ္ဂလောဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုဝိပဿနာဉာဏ်ဖြင့်သိမြင်အောင်အရိယာမေညာဖြင့်သိမြင်အောင်သင်ကြားပြသပေးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည်ဤမသာပုဂ္ဂလတာတပြည့်ဖြစ်သောပုဂ္ဂိုလ်အားဘ ഹു ကာရောများသောကျေးဇူးရှိပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းနောက်တစ်ခါနံပါတ်2ကျေးဇူးများတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီနံပါတ်2ကျေးဇူးများတဲ့ပုဂ္ဂိုလ်ကဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုသိမြင်အောင်ဝိပဿနာဉာဏ်နဲ့သိမြင်အောင် နောက်အရိယာမညာနဲ့သိမြင်အောင်သင်ကြားပြသပေးတဲ့ဆရာဟာကျေးဇူးများသလားမများဘူးလားဒီတော့တစ္ဆာ၄ပါးကို သိအောင်ဆိုတဲ့စကားမှာဝိပဿနာဉာဏ်ဖြင့်တစ္ဆာ၄ပါးကိုသိမြင်တာကတစ်မျိုးရှိတယ်။အရိယာမဉာဏ်နဲ့တစ္ဆာ၄ပါးကိုသိမြင်တာကတစ်မျိုးဆိုတော့သိမြင်ခြင်းဘယ်နှမျိုးရှိတယ်။နှစ်မျိုးရှိတယ်။ ဒီတော့ဝိပဿနာဉာဏ်နဲ့သစ္စာ၄ပါးကိုသိမြင်ပုံကတော့ဘုန်းကြီးတို့အခုယောဂီများရှုပွားနေတဲ့အတိုင်းပဲဒွါရ၆ပါးကပေါ်လာသမျှအာယုန်တိုင်းကိုသတိပဋ္ဌာန်နည်းနဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မသတိပဋ္ဌာန်ဘယ်နှပါးလဲအဲ့ဒီ၄ပါးကိုတပြိုင်တည်းရှုမှလားပေါ်ရာရှုမှလားအဲ့လိုပေါ်ရာရှုမှဆိုတော့၆ဒွါရကပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်ရုပ်တရားနံတရားတွေကိုရှုမှလို့ ရှုမှတ်လို့ယောဂီပုဂ္ဂိုလ်ဟာဥရိယဗျာညာကောင်းကောင်းဖြစ်လာတဲ့အခါကျတော့ယုတ်တရားနံတရားတွေရဲ့မြဲတာတွေ့သလားမမြဲတာတွေ့သလားအဲဒီမှာယုတ်တရားလေးရဲ့ပေါ်လာလိုက်ပြက်သွားလိုက်မသိသိလေးရဲ့သိလိုက်ပြက်သွားလိုက်ဟိုကပေါ်လာလိုက်ပြက်သွားလိုက်ဖောင်းတာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်ဖောင်းတာလေးပေါ်ပိန်တာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်နေမှတ်စရာအာယုံရောမှတ်သိစေရောနှစ်ခုစလုံးယုတ်ရောနံရောဟာတပြိုင်တည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မြဲတာတွေ့တာလားမမြဲတာတွေ့တာလား ရှင်းမှုပြမှုတွေမပြတ်နှိမ့်ဆက်နေတော့ချမ်းသာလားဆင်းရဲလားအဲ့ဒီဆင်းရဲတဲ့ဒုက္ခတရားတွေရောမတွေ့ရဘူးလားအဲ့ဒီဆင်းရဲတရားတွေမလာပါနဲ့လို့တားလို့ရသလားမရတဲ့အတွက်ကိုယ်သဘောလားသူ့သဘောလားသူ့သဘောတိုင်းသူဖြစ်နေတာဆိုတော့အစိုးရသလားအစိုးမရဘူးလားအစိုးမရတဲ့တရားအတ္တလားအနတ္တလားအဲ့လိုအနိစ္စဒုက္ခအနတ္တတရားတွေယောဂီပုဂ္ဂိုလ်ဟာဉာဏ်နဲ့မှထင်မြင်လာပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာ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 ဒီဆင်းရဲတုံကြီးကိုတွေ့နေရပြီဆိုတော့ဒီဆင်းရဲတုံဖြစ်တဲ့ဒီယုံနံခန္ဓာကြီးပေါ်မှာနှစ်သက်မှု တွေ့တာမှုကန့်ညိမှုဆိုတဲ့တဏှာရှိသေးရလားကဲအဲ့တော့ဒီဆင်းရဲကိုဒုက္ခသစ္စာကိုမြင်လိုက်တာနဲ့တဏှာသမုဒိယကိုပယ်ပြီးမဖြစ်ဘူးလားသမုဒိယကိုတရင်ကပယ်ပြီးဖြစ်သွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒီမှာသမုဒိယကိုတရင်ကပယ်ပြီးဖြစ်တော့ဒီတဏှာကင်းသွားတဲ့အတွင်းဒီတဏှာမှဆက်ပြီးဖြစ်တဲ့ဥပါဒံကံသင်္ခါရဝိညာဏံယုတ်ဆိုတဲ့ အစရှိတဲ့ကိရိတာဝကမ္မဝဝိပါကဝဆိုတဲ့ဖြစ်မှုတွေပေါ့ဝိပါကဝဆိုတဲ့တရားတွေဖြစ်ခွင့်ရှိသေးရဲ့လားတရင်ကအားဖြင့်မငြိမ်ဘူးလားတရင်ကအားဖြင့်ငြိမ်သွားတာကိုဒါတရင်ကဏိရောဓဘာဏိရောဓလဲအေးတရင်ကဏိရောဓနောက်ပြီးတော့ရှုတိုင်းရှုတိုင်းဟာဝိပဿနာအမှုရှိတဲ့မေခင်၈ပါးတရားတွေမိမိတန်တန်မှာဖြစ်ပွားဖြစ်ပွားသွားတဲ့အတွက်ကြောင့်မို့ဟောမေဃသစ္စာလေးမပါဘူးလား အဲ့တော့ဒါကဝိပဿနာဉာဏ်ဖြင့်သစ္စာ၄ပါးကိုသိသွားတာဒုက္ခသစ္စာကိုသိလိုက်တာနဲ့သမုဒိယပယ်ပြီးဖြစ်သွားတယ်။ဘာပယ်ပြီးဖြစ်သွားလဲ။သမုဒိယပယ်လိုက်တာနဲ့និရောဓမဆိုင်ဘူးလား။ကဲမေဃသစ္စာမေခင်တရားတွေမပွားများဘူးလား။ကဲအားလုံးဟာဒီမှာမေခင်ဒုက္ခသစ္စာလေးကိုဉာဏ်နဲ့သိလိုက်တာနဲ့တစ်ပြိုင်နက်တည်းဟိုဘက်ကသစ္စာ၃ပါးသိပြီးဖြစ်သွားတယ်။ဒါဝိပဿနာဉာဏ်နဲ့သိတာ။ဘာနဲ့သိတာလဲ။ကဲနောက်ဆုံးနောက်တစ်ခါအရိယာမဉာဏ်နဲ့သိတာ။ ဘာနဲ့သိတာလဲအရိယာမဲ့ညာနဲ့သိတဲ့အတိကြတော့ဘယ်လိုလဲဆိုတော့အခုလိုပဲ၆ဓာရကပေါ်သမျှအာယုန်တိုင်းကိုယောဂီပုဂ္ဂိုလ်ကမလွတ်အောင်ရှုတယ်အဲ့လိုရှုမှတ်လာတဲ့အခါကာလကြတော့ဝိပဿနာဉာဏ်အားတွေအင်အားပြည့်လာတယ်။တမာရီအားတွေဝိပဿနာဉာဏ်အားတွေအင်အားပြည့်လာတယ်။အဲ့လိုအင်အားတွေပြည့်လာတဲ့အခါကြတော့ဒီမှာအရိယာမဂ်ခင်၈ပါးဖြစ်ပေါ်လာပြီးတော့ရှုသိနေတဲ့ရုပ်သင်္ခါရတွေ ရှုသိနေတဲ့နံသင်္ခါရတွေရုပ်ရောနာမ်ရောနှစ်ခုစလုံးကုံဆုံးချုပ်ပြောက်သွားတဲ့အငိမ့်တဲ့သဘောလေးကိုပြည့်ဝင်သွားတယ်။ဘုန်းကြီးတို့ရှုမှတ်နေရင်ကနေရုပ်ရောနာမ်ရောအကုန်လုံးပြတ်ဆဲသွားတယ်။ရှုစရာအာယုံရောရှုစိတ်ကလေးရောလုံးဝမရှိတော့ဘူးပြတ်သွားတယ်ရပ်သွားတယ်။အဲလိုရပ်ပြတ်သွားရပ်သွားတာဆိုတာကဒါဏိရောဓပဲ။ရပ်သွားပြတ်သွားတယ်ဆိုတာဘာပါလိမ့်မလဲ။အဲနိဗ္ဗာန်သဘောလေးကိုပြည့်ဝင်သွားတာအရိယာမဉ္ဇဏ်နဲ့ဏိရောဓသစ္စာကိုမျက်မှောက်ပြုသွားတယ် အဲ့လိုနိရောဓသစ္စာကိုအာယုံပြုသိမြင်သွားပြီဆိုရင်အဲ့ဒီမှာအဲ့ဒီအငိမ့်တက်ဖြစ်တဲ့အကောင်းဆုံးကိုသိရတဲ့အတွက်ဖြစ်လိုက်ပြက်လိုက်နဲ့မငြိမ့်တဲ့လောကီယုံနာ သင်္ခါရတွေရဲ့ဆင်းရဲကိုလည်းပဲဒုက္ခသစ္စာကိုလည်းမသိဘူးလားအဲဒုက္ခသစ္စာကိုလည်းပဲသိတယ်အဲ့လိုဆင်းရဲဒုက္ခမှသိတဲ့အတွက်အဲ့ဒီဆင်းရဲဒုက္ခ၌နှစ်သက်တာယာမှုတဏှာဖြစ်ခွင့်ရှိသေးရလားမရှိတော့ဘူးဒုက္ခဆင်းရဲမှသိပြီဆိုရင်တဏှာကတော့ဖြစ်ခွင့်မရှိတော့ဘူး အဲဒီမှာတဏှာလည်းဖြစ်ခွင့်မရှိတော့ပယ်သောအားဖြင့်ပြီးခြင်းကိစ္စအဲဒီမှာပြီးသွားတယ်။နောက်ပြီးတော့မေခင်ရှင်ပါတရားတွေဆိုတာကတော့ဖြင့်ဒီမှာရှုမှတ်ပွားများနေတာဒီမေခင်ရှင်ပါတရားတွေကတော့အမြဲတမ်းရှုဆက်ပွားများနေတာဖြစ်တဲ့အတွက်ကြောင့်မေကသစ္စာတွေကလည်းပဲတခါလည်းဖြစ်နေတာပဲ။အဲရောအရိယာမဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်ရပြီ။និရောဓသစ္စာကိုនិရောဓစိုက်သွားပြီဆိုတာနဲ့ဟိုဘက်ကဒုက္ခသစ္စာ သမုဒယသစ္စာမေဃသစ္စာသစ္စာ၃ပါးသိပြီးမဖြစ်ပေဘူးလားဗျာအဲ့ဒီမှာသစ္စာ၃ပါးသိပြီးဖြစ်သွားအရိယာမဉဏ်လေဟိုဘက်ကဝိပဿနာဉာဏ်နဲ့ကြတော့ဒုက္ခသစ္စာကို မြင်လိုက်တာနဲ့ဟိုဘက်ကသမုဒယနေရောဓမေဃသိပြီးဖြစ်သွားတယ်အရိယာမဉဏ်နဲ့ကြတော့နိဗ္ဗာန်ကိုအငိမ့်တဲ့နိဗ္ဗာန်ကိုတခါလဲမျက်မှောက်ပြုပြီးတော့သိသွားတယ်နိရောဓစိုက်သွားတာနဲ့တပြိုင်တည်းဟိုဘက်ကဒုက္ခသမုဒယနိရောဓ ဒါလို့အမက်ကဒါသိပြီးသားဖြစ်သွားတယ်သစ္စာ၃ပါးကိုသိပြီးဖြစ်သွားတယ်ဒါမှမဟုတ်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီသစ္စာ၄ပါးနဲ့စပြီးတော့လေသစ္စာ၄ပါးကို၄သစ္စာမှတပါးမျှမက်ကသိမြင်လျင်တဲ့ပฏิဝေဒ၄ကိစ္စပြီးကြပြီးကြအားလုံးပဲတဲ့တခုကိုသိလိုက်တာနဲ့အားလုံးသစ္စာ၄ပါးသိပြီးဖြစ်သွားတယ်ကဲဆိုကြည့်လိုက်ဆိုကြည့်လိုက်၄သစ္စာမှ၄ တပန်းမြမက်ကတိမြင်လျင်လေးသစ္စာမှတပန်းမြမက်ကတိမြင်လျင်ပတိဝေဒလေးကိစ္စကြီးကြအာလုံးပင်ပတိဝေဒလေးကိစ္စကြီးကြအာလုံးပင် တကယ်တော့တစ္ဆာ၄ပါးကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်မျိုးရပြီဆိုတော့ဘုန်းကြီးတို့ယောဂီများဟုတ်တဲ့သောတပတ္တိမဉ္ဇဏ်လေးရတော့တစ္ဆာ၄ပါးသိပြီသောတပတ္တိမဉ္ဇဏ်လေးရသွားပြီဆိုရင်အပယ်၄ပါးလုံးဝမလွတ်မြောက်ဘူးလားကဲအဲ့ဒီတော့ဒီတစ္ဆာ၄ပါးကိုသိအောင်သင်ကြားပေးတဲ့ဆရာဟာရောကျေးဇူးမများဘူးလားဆိုလိုက်တစ္ဆာသိစေသင်ကြားပေး မြတ်လေးတို့ဆရာသစ္စာတိစေသင်ကြပေမြတ်လေးတို့ဆရာ နောက်တစ်ခါနံပါတ်3ဖြစ်တဲ့ဆရာပုဏ္ဏဇဗရာဘေကဝေယပုဂ္ဂလံအာဂမပုဂ္ဂလောအတဝနံခယအနာတဝစေတောဝိမု ക്തി ပညာဝိမု ക്തി ဒိဋ္ဌိဝဓမ္မေတယံပညာယတစ္ဆိကတဝဥပါတံပိစ္ဆဝိဟရတိယံဘေခဝေပုဂ္ဂလောဣမတာပုဂ္ဂလတာဘဟုကာရောဘေခဝေယံတော်များအိုจิตတရုပုဏ္ဏဇဗရာနောက်တစ်မျိုးက ယံပုဂ္ဂလံကျင်းဆရာဖြစ်သောပုဂ္ဂိုလ်ကိုအာဂမ္မအကြောင်းပြု၍ပုဂ္ဂလောတပြည့်ဖြစ်သောပုဂ္ဂိုလ်သည်အာသဝနာအသောတရားတို့၏ခယံကုံချုံခြင်းကြောင့်အနာတဝံအတဝမရှိသောဇေတောဝိမုတ်တိကိလေသာတို့မှလွတ်မြောက်သောအရဟတဘူတမာတိကို၎င်းပညာဝိမုတ်တိကိလေသာတို့မှလွတ်မြောက်သောအရဟတဘူပညာကို၎င်းဒိဋ္ဌိဝဓမ္မေယခုဘဝ၌ပင်လျင် တယံကိုယ်တိုင်ပညာရာသိ၍ဒီစီကတဝံမျက်မှောက်ပြု၍ဥပါတံပစ္စာပြည်စီပြည့်စုံစေ၍ဝိဟာရတိနေ၏ဘေကဝေယံတော်များအိုจิตသားတို့အယံပုဂ္ဂလောဤဆရာဖြစ်သောပုဂ္ဂိုလ်သည်အယံပုဂ္ဂလောဤကဲ့သို့အာသောတရား၄ပါးတို့၏ကင်းရာဂုံရာချုပ်ရာငြိမ်းရာဖြစ်တဲ့ရတမရတဘို့သို့ရောက်အောင်သင်ကြားပြသပေးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည် ဤမတာပုဂ္ဂလတာတတိဖြစ်သောပုဂ္ဂိုလ်အားဘုကာရောများသောကျေးဇူးရှိပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းကဲဒီတော့ဘုန်းကြီးတို့ယောဂီများနံပါတ်3ဖြစ်တဲ့ဆရာက အသောတရား၄ပါးတို့ရဲ့ကင်းရာကုံရာချုပ်ရာငြိမ်းရာဖြစ်တဲ့နိဗ္ဗာန်အဲဒီလိုအသောတရား၄ပါးတို့ရဲ့ကင်းရာကုံရာချုပ်ရာငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတော့အရဟတမေညာအရဟတဖို့ညာမယ်လေဒီတော့အရဟတမေအရဟတဖို့ညာကိုရအောင်အားထုတ်တဲ့အခါလဲဘယ်လိုအားထုတ်မလဲဆိုတော့စောစောကပြောတဲ့အတိုင်းပဲလေဒီတတိပဋ္ဌာန်မေခင်ဆိုတဲ့တရားတွေကို၆ဓာရကပေါ်သမျှအာယုန်တိုင်းကို ယုတ်ကထင်ရှားရင်ယုတ်နာငါထင်ရှားရင်နာအဲ့ဒီမှာပေါ်လာသမျှအာယုန်တိုင်းကိုမလုံးအောင်ရှုမှတ်ပြီးတော့တတိအားတမာရီအားတွေအာကောင်ထက်တန်စွာရလာတာနဲ့အမျှယုတ်သဘောနာမ်သဘောအဖြစ်ပြအနိစ္စဒုက္ခအနတ္တသဘောဆိုတဲ့ဝိပဿနာဉာဏ်နေအားပြည့်လာလိမ့်မယ်အဲလိုဝိပဿနာဉာဏ်နေအားပြည့်ပြီးတော့ဒီဝိပဿနာဉာဏ်နေပြည့်စုံလာတဲ့အခါကျတော့အရိယာမေဉာဏ်နေအဆင့်ဆင့် အရိယာမဉ္ဇဏ်အဆင့်ဆိုတာအဆင့်ဆင့်ဆိုတာကသောတပတ္တိမဉ္ဇဏ်ပူညာအဲ့ဒီကနေပြီးတော့ဆက်ပြီးရှုမှတ်သွားရင်တဂရဂามိမဉ္ဇဏ်ပူညာဆက်ရှုမှတ်သွားရင်အနာဂามိမဉ္ဇဏ်ပူညာဆက်ရှုမှတ်သွားရင်အရဟတမဉ္ဇဏ်ပူညာပေါ့အဲ့လိုအဆင့်ဆင့်တက်ပြီးတော့အရဟတမဉ္ဇဏ်ပူညာတိုင်အောင်ဆက်ရောက်သွားပြီနိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီဆိုရင်အဲ့ဒီအရဟတမေအရဟတဖို့ရောက်သွားတဲ့ပုဂ္ဂိုလ်ဟာယဟနာပုဂ္ဂိုလ်ရဲ့သုတိစိတ်ဟာဘယ်ဘဝဘယ်ဂတိဘယ်ယောနိဘယ်တတ္တဝါမှာမှ မတည်တော့တဲ့အတွေ့တဲ့တန်တရာမီးတော့မီးလျာကြီးအပြည့်တိုင်းငြိမ့်သလားမငြိမ့်ဘူးလားသန္တရာမီးတော်မီးလျံကြီးအပြည့်တိုင်ငြိမ့်သွားအောင်ရတမေရတခုရသည့်တိုင်အောင်တွင်တင်ညွန်ပြပေးတဲ့ဆရာသမားဟာရောကျေစုများသလားမများဘူးလားကျေစုများတယ်လေကဲဆိုကြည့်လိုက်အရဟတဘိုတီစေသင်ကြားပြီ မြတ်လေးတို့ဆရာရဟတဖို့တည်စေသင်ကြပေမြတ်လေးတို့ဆရာဆိုကြည်သ ဒီကနေ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးသင်ကြားပြသပေးတဲ့ဒီမှာသတိပဋ္ဌာန်ဝိပဿနာရှုမှတ်ပွားများအားထုတ်နည်းတွေဟာသောတပန်မှစပြီးတော့တဂရကအနာကအယဟန္တာထိအောင်မဖြစ်နိုင်ဘူးလားအဲဒီလိုယဟန္တာထိအောင်ဖြစ်နိုင်တဲ့ဒီမှာတရားနိလန်းတွေသင်ကြားပေးခဲ့တဲ့အတွက်ဆရာတော်ဘုရားကြီးဟာကျေးဇူးများသလားမများဘူးလား ဒါကြောင့်အဲ့ဒီလိုကျေးဇူးများတဲ့ကျေးဇူးရှိတဲ့ဆရာသမားကိုမိမိတို့ကကျေးဇူးတွေလည်းပဲမသိရဘူးလားသိတဲ့အတိုင်းလည်းပဲကျေးဇူးတွေမဖော်ပြရဘူးလားဖော်ပြပြီးတော့ကိုစွမ်းနိုင်သမျှစွမ်းနိုင်တဲ့နည်းနဲ့ကျေးဇူးမဆက်ရဘူးလားကျေးဇူးဆက်ရတယ်ဘုန်းကြီးတို့ဒီနေ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့မာသရိပဌာဝိပဿနာတရားပြသတော်မူခဲ့တဲ့ 85နှစ်ပြည့်စင်ရတုပူဇော်ပွဲကြီးကိုဘုန်းကြီးတို့အခုတဘိုးရင်းလာဇန်9ရက်6ရက်9ရက်အဲဒီမှာချင်းချင်းတဲ့တရားပွဲတွေနဲ့ကျင်းပပြီးတော့ဇေတော်ဘုရားကြီးရဲ့ရွှေချက်တော်တို့ရာဖြစ်တဲ့အဲဒီမှာမြုပ်ရာဖြစ်တဲ့ဇေတော်ဘုရားကြီးရဲ့မွေးတဲ့ နေအိမ်အဲ့ဒီနေအိမ်ကိုတခါတဲ့အကုန်လုံးဝယ်ပြီးတော့စိတ်ခုံမှာရှိတဲ့အာလုံးဖွဲ့စည်းတွေကဝယ်ပြုတ်ပြီးတော့ဆရာတော်ဘုရားကြီးတရားပြတာတော်မူတဲ့85နှစ်တည်းစင်ရတုဗိမ္မာန်တော်ဆိုပြီးတော့သုံးထဗိမ္မာန်တော်ကြီးတည်ဆောက်မှာဖြစ်ပါတယ်။အဲဒီတည်ဆောက်တဲ့ပွဲမှာဘုန်းကြီးတို့ဒီကရွှေမင်းဝန်သာသနာရိပ်တာအနေနဲ့လည်းပဲသွားမယ်။သွားပြီးတော့စွမ်းနိုင်တယ်မြ ဆရာတော်ဘုရားရဲ့ဗိမာန်တော်ဖြစ်မြောက်ရေးအတွက်အာမိသပူဇာဖြင့်လည်းပဲပူဇော်ပြီးတော့ကျေးဇူးဆက်ကြမယ်။နောက်ပြီးတော့တရားဓမ္မတွေဟောပြီးတော့ဆရာတော်ဘုရားကြီးသင်ကြားပြသပေးတဲ့ဒီတတိပဋ္ဌာန်တရားတွေကိုလည်းပဲပြန်လည်ဟောကြားပြီးတော့ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေကို ပြန်ပြီးတော့တရားနဲ့လည်းပဲကျေးဇူးဆက်ကြမယ်။အဲတော့ဒီအာမိသပူဇာဓမ္မပူဇာအာမိသဓမ္မဖြင့်နှမျိုး ပူဇော်ခြင်းကျေးဇူးဆက်ခြင်းနှမျိုးမှာရသော်ဗျာရှင်ကိုရောမြတ်ကြီးဟာဓမ္မပူဇာဖြင့်ကျေးဇူးဆက်တာကိုညံနိုးတော်မူ၏ဓမ္မပူဇာဖြင့်ကျေးဇူးဆက်တာကိုညံနိုးတော်မူ၏မိမိကိုဒီမှာပန်းနန္တာနန္တာကြောင့်အစရှိသည်တွေဖြင့်ပူဇော်ကြတယ်မြတ်စွာဘုရားရှင်ပြိဋိဘံသံဃာနည်းဇာတော်မူတဲ့အချိန်အဲဒီမှာပူဇော်ကြတာလေသွန်သင်္ကန်းကြောင့်စိပစ္စည်းလေးပါးဖြင့်ပူဇော်ထောက်ပံ့ကြတာတွေ အဲလိုပစ္စည်းဝတ္ထုဖြင့်ပူဇော်ခြင်းထက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဓမ္မပူဇာတရားဖြင့်ပူဇော်ခြင်းသည်သာအမြတ်ဆုံးသောပူဇော်ခြင်းဖြစ်တယ်တဲ့အမြတ်ဆုံးကျေးဇူးဆက်ခြင်းဖြစ်တယ်လို့မြတ်စွာဘုရားဟောတော်မူခဲ့တယ်။ဒါကြောင့်နာယီမရှမ်းမလာကနာတိဟိပူဇံကရွန်တမမပူဇံအမမပူဇံကရွန်တိနာမမရှမ်းငါဘုရားအမလာကနာတိပန်းနန္တာနန္တာပြောင်းစရှိသည်တို့ဖြင့် မာလာကန္နာတိသွမ်းသင်္ကကြောင့်ဆေးပစ္စည်းလေးပါတို့ဖြင့်ပူဇာပူဇော်ခြင်းကိုကရွန်တိပြုသောသူတို့သည် မမငါဗျာအပူဇာပူဇော်ခြင်းကို နာကရွန်တိနာမပူဇာအမြတ်ဆုံးဖြင့်ပူဇော်ခြင်းကိုနာကရွန်တိနာမပြုသည်မမီကိုရသော်ဘုရားရှင်ကိုရောင်မြတ်ကြီးကငါဗျာရဲ့ကျေးဇူးတရားတွေသိပြီးငါဗျာရဲ့ဂုဏ်ကျေးဇူးတွေကိုအမှတ်ရတယ် ငါဘုရားပေါ်မှာပူဇော်မယ်ငါဘုရားပေါ်မှာကျေးဇူးဆက်မယ်ဆိုရင် ပန်းနန္ဒာနန္ဒာပြောင်းနေဖြင့်ပူဇော်ခြင်းထက်သွမ်းသင်္ကန်းကြောင့်စိပစ္စည်းလေးပါးဖြင့်ပူဇော်ခြင်းဟာငါဘုရားကို အမြတ်ဆုံးသောပူဇော်ခြင်းဖြင့်ပူဇော်ရာမရောက်ဘူးတဲ့အဲတော့ဘာနဲ့ပူဇော်မှပူဇော်ရာရောက်တယ်လဲဆိုတော့ဓမ္မာနုဓမ္မပฏิပစ္စန္တာယေဝပနာမံပူဇင်းတိနာမံ ဓမ္မနုဓမ္မလောကုတ္တရာတရားကိုးပါအားလျော်သောတတိပဋ္ဌာန်မဲ့ခင်အကျင့်များတရားကိုပฏิပိဇာတာရေဝါကျင့်သောသူတို့သည်သာလျင်မမငါဘုရားကိုပူဇော်သည့်နာမှာပူဇော်သည်မြည်ကုန်၏ငါဘုရားကို ပူဇော်မယ်ဆိုရင်အမြတ်ဆုံးသောပူဇော်မှုမျိုးနဲ့ပူဇော်ခြင်းနဲ့ငါဘုရားကို အမြတ်ဆုံးသောကျေးဇူးဆက်ခြင်းနဲ့ကျေးဇူးဆက်လိုတယ်ဆိုရင်တဲ့ ဓမ္မနုဓမ္မပฏิပစ္စန္တာယေဝါလောကုတ္တရာတရား၉ပါးအားလျော်တဲ့တတိပဌာမဲခင်အချင်းတရားလောကုတ္တရာတရား၉ပါးဆိုတာမဲ့၄ပါးဖို့၄ပါးနိဗ္ဗာန်ဒီ၉ပါးအဲ့ဒီ၉ပါးအားလျော်တဲ့တတိပဌာမဲခင်အချင်းမြတ်တရားတွေအဲ့ဒီ၉ပါးကိုရနိုင်တဲ့တတိပဌာမဲခင်အချင်းမြတ်တရားတွေအဲ့ဒီအချင်းမြတ်တရားဖြင့်ပူဇော်ခြင်းတည်တာငါဘုရားကို အမြတ်ဆုံးဖြင့်ပူဇော်ရာရောက်တယ် ဘာဖြင့်ပူဇော်ရာရောက်တာဒါကြောင့်မို့ဒီကနေ့တရားတွေကိုဘုန်းကြီးတို့ယောဂီများဟာအထူးကြိုးစားပြီးတော့ရှုနေပွားနေအားထုတ်နေတာဟာငါးစီဆရာတော်ဘုရားကြီးကိုပူဇော်နေတာဘသူကိုပူဇော်တာလဲကျေးဇူးဆက်နေတာဘသူကိုကျေးဇူးဆက်နေတာတရားဖြင့်ကျေးဇူးဆက်နေတာဘုန်းကြီးတို့ခေါ်ပြောပြီးတော့ကျေးဇူးဆက်တယ်ရှုမှတ်ပြီးတော့ကျေးဇူးဆက်တယ် ဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒတွေကိုတသွေမတိန်လိုက်နာပြီးတော့ကျေးဇူးဆက်နေတာဘုန်းကြီးကဒီရွှေမင်းဝန်သာသနာရိပ်တာမာသီဆရာတော်ဘုရားကြီးရဲ့စီမင်းဥပဒေစည်းကမ်းအတိုင်းပဲဘုန်းကြီးဗာလေးမှအပြောင်းရွှေ့မရှိဘူးနည်းနည်းလေးမှပြုပြင်ထားတာဘုန်းကြီးမရှိဘူးဆရာတော်ဘုရားကြီးတက်တော်ထင်ရှားရှိတုန်းကမာသီသာသနာရိပ်တာကြီးမှာချသွားတဲ့ပုံစံပဲအဲ့ဒီပုံစံအတိုင်းဘုန်းကြီးဒီမှာအကုန်လုံးဆရာတော်ဘုရားကြီးကိုကျေးဇူးဆက်တဲ့အနေဆရာတော်ဘုရားကြီးကိုပူဇော်တဲ့အနေ ဆရာတော်ဘုရားရဲ့ကျေးဇူးတွေကိုဆရာတော်ဘုရားကြီးချမှတ်ထားတဲ့စီမင်းဥပဒေတွေအတိုင်းဩဝါဒတွေလည်းငါလိုက်နာပြီးတော့ဆရာတော်ဘုရားကြီးကိုကျေးဇူးဆက်မယ်ဆိုပြီးကျေးဇူးဆက်နေတာဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာလည်းပဲအာမိတမွေတရားမွေခံစေခြင်းလှသည်တဲ့သူတပည့်တွေပေါ့ငါတပည့်တွေတရားမွေအာမိတမွေပစ္စည်းမွေပယ်စေခြင်းလှသည် ငါတပည့်တွေတရားမွေခံစေခြင်းလားသည်ဆိုပြီးတော့ဆရာတော်ဘုရားကြီးကနောက်ဆုံးစံတော်တော်မူကန်ဒီနှစ်မှာဩဝါဒပေးသွားတာအားလုံးတပည့်တွေပုံမှာအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယေရှုရှင်ဆရာတော်ဘုရားကြီးကလည်းပဲတကယ်လို့ပူဇော်မယ်ဆိုရင်ဘာနဲ့ပူဇော်တာကိုညံ့နိုးမလဲအေးတရားနဲ့ပူဇော်တာကိုဒါညံ့နိုးမယ်တခြားအာမိတပူဇာကိုပူဇော်ခြင်းကိုဆရာတော်ဘုရားကြီးဟာအလေးအမြတ်ပြုတော်မူတာမဟုတ်ပါဘူး မိမိရဲ့တပည့်တွေအားလုံးကိုတရားအမွေပဲခံစေခြင်းပါတယ်လို့ဆရာတော်ဘုရားကြီးကနောက်ဆုံးမိမ့်မာတော်မူသွားတာပဲတရားအမွေကိုပဲခံစေခြင်းတာဒါကြောင့်မို့ပန်းနန္တာပစ္စည်းလတ်လာပါတွေပစ္စည်းဝတ္ထုတွေပူဇော်ခြင်းဟာအမြတ်ဆုံးသောပူဇော်ခြင်းမဟုတ်ပါဘူးအမြတ်ဆုံးသောကျေးဇူးဆက်ခြင်းမဟုတ်ပါဘူးတရားဖြင့်ပူဇော်တရားဖြင့်ကျေးဇူးဆက်ခြင်းတည်တာအမြတ်ဆုံးသောပူဇော်ခြင်းကျေးဇူးဆက်ခြင်းမှာကဲဒီဆောင်ပုံလေးတွေဆိုပြီးတော့ဒီနေ့ကိုကြီးရဲ့ဗါတယ်ကျေးဇူးကုန်အင်းဗါတယ်လဲ ဆက်စေခြင်းသည်ဆိုတဲ့တရားလေးကိုဘုန်းကြီးညီကုန်းချုပ်မယ်နော်ပန်းနှင့်နန္တာအဖျားပြာပူဇော်တာကမမြတ်ပေပန်းနှင့်နန္တာအဖျားပြာပူဇော်တာကမမြတ်ပေပူဇော် ဆိုလိုက်ပါတရားကျင့်ကပူဇော်တာဧရာအမြတ်ဆုံးပေ တရားကျင့်ကံဥဇောရာဧရာအမြတ်ဆုံးပေဘုန်းကြီးတို့ယောဂီများကဘာနဲ့ပူဇော်ကြမလဲ တရားနဲ့ပူဇော်ခြင်းဟာအမြတ်ဆုံးသောပါတယ်လေဒါကြောင့်မို့ပူဇော်လိုပါမြတ်ဆရာတရားကျင့်ငါပူဇော်လေပူဇော်လိုပါမြတ်ဆရာတရားကျင့်ငါပူဇော်လေ တရားနှလုံးအမြဲသုံးအမြတ်ဆုံးနဲ့ပူဇော်လေ ဒီနေ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ကျေးဇူးဂုဏ်ကျေးဇူးတွေကိုမိမိတို့အမှတ်ရမယ်။အောက်မိတ်မယ်တရိယာမယ်ဆိုရင်ဘာနဲ့ပူဇော်ကြမှာလဲ။တရားနဲ့ပူဇော်ကြတဲ့အခါမှာဒီရိတ်တံမှာရှိတဲ့အချိန်လေးတွေလားမိမိအိမ်မှာရောက်တဲ့အချိန်တွေမှာလဲအလတ်တဲ့အချိန်တိုင်းချိန်တိုင်းဘာလုပ်ရမှာလဲ။အမြဲတမ်းနှလုံးသွင်းပြီးပူဇော်ဖို့မလိုဘူးလား။ဒါကြောင့်မို့ခုကျေးဇူးတရားတွေဘုန်းကြီးတို့အခုယောဂီတို့ကိုတရားတွေပြသနေတာဟာ ဘုန်းကြီးတို့ကိုသင်ကြားပေးလိုက်တာဟာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးပါဟုတ်တယ်မလားအဲတော့ကျေးဇူးတင်ခြင်းတင်ရင်အဲ့ဒီကျေးဇူးရှင်မဟာစီဆရာတော်ဘုရားကြီးကိုသာကျေးဇူးတင်ညာနော်ပူဇော်မယ်ဆိုရင်လည်းပဲကျေးဇူးရှင်မဟာစီဆရာဆရာတော်ဘုရားကြီးကိုသာပူဇော်ပြီးတော့မိမိတို့ဒီတရားတွေနဲ့အမြဲတမ်းနှလုံးသွင်းပြီးတော့ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေကိုအစွမ်းနိုင်ဆုံးဆက်သိခြင်းပါလေမိမိတို့ကိုယ်တိုင်လည်းအားထုတ်ပြီးတော့မိမိတို့မိသားစုတွေလည်းပဲ ဒီတရားတွေမြတ်စွာဘုရားဟောကြားထားတဲ့တရားတွေကိုဆရာတော်ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးဟာတဆင့်သွန်သင်ညွှန်ပြပြီးတော့ကိုယ်တိုင်လည်းကျင့်ပွားအလုံးတရားဓမ္မများကိုလည်းပဲဒီတရားတွေပေါက်မြောက်ပြီးတော့တရားရဲ့အရသာဒူးတွေကိုတခါလေရရှိအောင်ကိုယ်တိုင်ကိုယ်ကျသင်ကြားပြသပေးခဲ့တယ်ဒီကျေးဇူးတရားတွေသိပြီးကျေးဇူးတွေကို စွမ်းနိုင်သမျှဆက်နိုင်အောင်ဆက်ပါနော်အဲတော့ဘုန်းကြီးပြောတယ်ဘုန်းကြီးရဲ့တရားနာမည်လေးကပါတယ်လေ ကျေးဇူးဂုံအင်ဆက်စေခြင်းသည်တဲ့အခုဒီမှာဆရာကျေးဇူးများတဲ့ဆရာဘယ်နှပါလဲသုံးပါးထဲမှာနံပါတ်1ကတရဏဂုံပေးတဲ့ဆရာဟာကျေးဇူးမများဘူးလားအဲ့ဒီတရဏဂုံတွေကိုသဘောပေါက်နားလည်ပြီးတော့ဒီတရဏဂုံအတိုင်းလိုက်နာသွားရင်မိမိတို့မှာမကောင်းဆိုးဘေးတွေအပြစ်ဘေးတွေအားလုံးအပယ်ဘေးတွေကမလွတ်မြောက်နိုင်ဘူးလားဒါကြောင့်ကျေးဇူးမများဘူးလား ဟောနောက်ပြီးတော့ဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုသိအောင်သင်ကြားပေးတဲ့အတွက်ကြောင့်ဒီတမန်တရား၄ပါးကိုအရိယာမဉ္ဇဏ်နဲ့သိပြီးတော့သောတပတ္တိမဉ္ဇဏ်ပူညာရသောတပန်ဖြစ်သွားပြီဆိုရင်အပေ၄ပါးလုံးဝမလွတ်ဘူးလားဒါကြောင့်ကျေစုမများဘူးလားအဲဒီလိုပဲဒီခန္ဓာဆင်းရဲတန္တရာဆင်းရဲတွေကလွတ်အောင်အရဟတမဉ္ဇဏ်အရဟတပူညာရသည့် တကယ့်ကိုအထက်မဲ့ညာပူညာနေရသည့်တိုင်အောင်သင်ကြားပြသပေးတဲ့ဆရာဟာလေကျေးဇူးမများဘူးလားခုကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားကြီးဟာဒီ၃မျိုးစလုံးအကုန်လုံးမပါဘူးလားတရဏဂုံသီလတွေလည်းပြီးခဲ့တယ်သစ္စာလေးပါးသိမြင်အောင်လည်းပဲညွှန်ကြားခဲ့တယ်နောက်ပြီးတော့အရဟတမညာပူညာအဆင့်ထိအောင်ရအောင်အထက်ညာအဆင့်ထိအောင်ရအောင်သင်ကြားပြသပေးခဲ့တယ်ဆိုတော့အားလုံးဟာမိမိတို့ပုံမှာကျေးဇူးမများဘူးလား အဲ့ဒီကျေးဇူးတွေသိရင်သိတဲ့အတိုင်းအဲ့ဒီကျေးဇူးခုံတွေကိုစွမ်းနိုင်သမျှစဖို့ရမလိုအပ်ဘူးလားဟေးစတဲ့အခါမှာလည်းပဲပစ္စည်းဝတ္ထုဖြင့်စတာရှိတယ်တရားဖြင့်ကျေးဇူးစတာရှိတယ်ဟုတ်တယ်မို့လားတရားဖြင့်ကျေးဇူးဆက်ခြင်းသိတာအမြတ်ဆုံးသောကျေးဇူးဆက်ခြင်းပဲဟုတ်တယ်မို့လားဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကမရှံငါဘုရားအားမန္လကန္နာတိပဏ္ဏတာစသည်တို့ဖြင့် မာလာကန္တာတိသွားသင်္ကာကြောင့်စီပစ္စည်းလေးပါတို့ဖြင့်ပူဇံပူဇော်ခြင်းကိုကရွန်တာ ပြုသောသူတို့သည်မမငါဖယားအားပူဇံအမြတ်ဆုံးသောပူဇော်ခြင်းကိုကရွန်တိနာမပြုနာကရွန်တိနာမပြုသည်မမြည်ကုန်နဲ့ဓမ္မနုဓမ္မလောကုတ္တရာတရားကိုပါအားလျော်သောတတိပဒံဆိုတဲ့မေခင်အချင်းမြတ်တရားကိုပฏิပိဇန္တာယေဝကျင့်ကြံပွားများအားထုတ်သော သူသည်သာလျှင် မန်ငါဘုရားကိုပူဇင်းတိနာမှာအများဆုံးသောပူဇော်သည်မြည်ပါ၏ဣတိဤသို့ဘဂဝါတို့ဘုံတော်တခင်ဘုရားရှင် ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း